အာယုံကိုကြည့်ကြရအောင်နော်အဲတော့ဦးဇင်းတို့ဒီအဓိကပေါ့မှတ်မိလွယ်တာတော့ဉာဏ်စဉ်16ပါးကြတို့တခါကြီးတွေတို့မှကြီးတွေဟိုရတဲ့လူများလည်းရှိကြလို့နည်းနည်းလေးစိတ်နဲ့လူများကြတယ်16မျိုးကြီးမှတ်နေရတော့နည်းနည်းလေးများတာပေါ့အဲတော့သိအောင်ပေါ့ဦးဇင်းတို့သူဆိုင်ညာပိုင်းမှာထည့်ပြောတော့မှာပေါ့နော်ဝိသုဒ္ဓိခုနှစ်ပါးလေးရတော့မှတ်မိရလွယ်တော့ဒါလေးကိုတော့အမြဲတမ်းဦးဇင်းတို့ကကင်ထားရဒီ ဝိတ္တရိခုနှစ်ပါးကိုဒါလေးနေစိတ်ထဲမှာဆွေးနေရဒီချွတ်သွားဒီလိုမှန်ကန်တဲ့ပြင့်ခြင်းတွေကိုဒါမိမိတို့ဉာဏ်လုံးသားတဲ့ရောက်သွားလို့ဒီဘဝမှာမဉဏ်ဘုံဉဏ်မရလို့သန္တရာကြီးကိုရတ္တမရတ္တကိုမရောက်လို့သန္တရာကြီးကိုအဆုံးမတတ်နိုင်သေးရင်တော့နာဂဘဝတွေကိုမိမိတို့သက်ခံကြရတဲ့အခါဒီကဲ့သို့သူတော်ကောင်းတရားတွေသူတော်ကောင်းကျင့်တွေကိုမိမိတို့ကလွယ်လွယ်ကူကူနဲ့ ကြားနာခွင့်ရတဲ့အခါမှာလက်ခံနိုင်တဲ့စွမ်းရည်ရှိလာတယ်။အကြောင်းကတော့မိမိတို့ကဒီလိုကျုံခဲ့တဲ့လူဘဝဆုံခဲ့တဲ့သာသနာနဲ့အခုလိုဆုံနေတဲ့အခိုက်မှာဒီလိုမှန်ကန်တဲ့ကြင့်တင်တွေကိုနှုံသားထဲမှာရောက်တော့ဆွဲတော့ဒါလိလာထားကြမယ်မှတ်ယူမှတ်ထားကြမယ်ဆိုရင်ဒါသိပြီးတော့ကောင်းတဲ့ဒါ အကျိုးတစ်ခုအနေနဲ့ဦးဇင်းတို့ဒါရလာမှာဖြစ်သို့တဲ့ကြောင့်ပေါ့ဒီဝိသုဒ္ဓိခုနှစ်ပါးလေးကိုတော့အမြဲတမ်းဒါမိမိတို့ကဟိုနှလုံးသားထဲမှာရောက်နေဖို့လိုတာပေါ့အဲ့တော့ဒီဝိသုဒ္ဓိခုနှစ်ပါးဖြစ်တဲ့နံပါတ်1ဒါသီလဝိသုဒ္ဓိဒါပြီးခဲ့တဲ့ဘက်ကပြောခဲ့ဟောနံပါတ်2ဖြစ်တဲ့စိတ်တဝိသုဒ္ဓိသီလဝိသုဒ္ဓိပိုင်းမှာကာယကံနဲ့ဝစီကံတွေကိုစောင့်စည်းရရမှာဖြစ်တယ်ဟောနံပါတ်1ဖြစ်တဲ့စိတ်တဝိသုဒ္ဓိခန်းမှာတော့ဒါမနောကံကိုစောင့်စည်းရတဲ့အခန်းကဏ္ဍပေါ့ ဟောပြီးတဲ့အခါကျတော့ဒိဋ္ဌိဝိတုဒ္ဓိဒိဋ္ဌိဝိတုဒ္ဓိဘိုင်းမှာတော့ဒါအယူကစင်ကြယ်မှုအဲ့တော့မိမိတို့ကအမျိုးသားပဲအမျိုးသမီးပဲငါပဲသူပဲလူပဲနတ်ပဲဆိုပြီးတော့ဒီလို အမြင်အားဖြင့်ဒါမှန်ကန်တဲ့အမြင်စင်ကြယ်တဲ့အမြင်မရှိသေးဘူးအဲ့ဒါစင်ကြယ်တဲ့အမြင်ရအောင်ဒီဒီဒိဋ္ဌိဝိတုဒ္ဓိနံပါတ်၃ခုရအောင်ဖြစ်တဲ့ဒိဋ္ဌိဝိတုဒ္ဓိစခန်းကိုမိမိတို့ကဒါရအောင်ကူးနိုင်ခဲ့ရင်တော့ဒါအမြင်စင်ကြယ်ပြီပေါ့ အဲ့လိုအမြင်စင်ကြယ်ပါမှသစင်တက်ပြီးတော့ကင်္ခာဝိတရဏဝိတ္တုဒီပိုင်းနံပါတ်၄မြောက်၄ခုမြောက်ဟောကင်္ခာဝိတရဏဝိတ္တုဒီဆိုတာမိမိတို့ဒီယုံမတန်တရားတွေပေါ့ယုံမတန်တရားတွေဒါရှင်းသွားဖို့ယုံမတန်တရားတွေရှင်းဖို့ဆိုတာလေဦးဇင်းတို့ကံနဲ့ကံရဲ့အကျိုးကိုတသိနားလည်ဖို့ဆိုတာအကြောင်းတရားအကျိုးတရားတွေကိုမိမိတို့ကတကယ်ကကနာနာတဏ္ဍိဋ္ဌိဉာဏ်ပညာနဲ့ဒါမသိမမြင်နားမလည်နိုင်တဲ့အတွေ့အကြုံ ဒီဒိဋ္ဌိဝိတ္တုစကံပြီးပါမှထိုယုတ်ဒီနံတွေကိုသိတော်မှာထိုယုတ်ဒီနံတွေကအကြောင်းတရားအကျိုးတရားကိုသိအောင်မြင်အောင်ဒါပွားများအထောက်ရင်ဒါပြိဿသမုပ္ပါဒေသနာတော်အတိုင်းရှုကြရင်းဒါကင်္ခဝိတ္တနာဝိတ္တုဖြစ်မယ်အဲ့လိုကင်္ခဝိတ္တနာဝိတ္တုဖြစ်လို့မိတဏ္ဍမမိမိတို့ရဲ့တဏ္ဍမယုံမတဏ္ဍရာတွေကင်းစင်ပြီဆိုတဲ့အခါကျတော့တဆင့်တက်ပြီးတော့တို့မိမိတို့သိထားတဲ့ယုတ်တရားနန္တရားအကြောင်းတရားအကျိုးတရားတွေရဲ့သဘာဝတွေကိုမြင်အောင် ကြည့်ကြရအောင်။ဘာကိုကြည့်ကြရမှာ။ရုပ်ရုပ်တရားနံတရားတို့ရဲ့တဘာဝကိုကြည့်ရပါမယ်ခင်ဗျာ။ဒီရုပ်တရားနံတရားတို့ရဲ့တဘာဝကိုကြည့်ရမယ်။အဲ့လိုရုပ်တရားနံတရားတို့ရဲ့တဘာဝတွေကိုတခါအားဓမ္မဒိဋ္ဌိဉာဏ်ပညာဖြင့်ပိုင်းပိုင်းခြားခြားနဲ့ဒါတဘာဝကိုသိပြီးမြင်ပြီးဆိုတော့မှဒါမက်ကမက်ကဉာဏ်တဒနာဝိတ္တိစခန်းကိုယောဂီတယောက်ရောက်ပြီးအဲ့တော့ဒီနေရာလေးမှာပေါ့ခုနပါးရဲ့ဒီဘိုင်းလေးနဲ့ ဒါဆက်ဆက်လို့ဦးဇင်းတို့ကစိတ်ထဲမှာပေါ်လာတာလေးတခုတာနေမှာနည်းနည်းလေးပြောကြရအောင်အဲ့တော့ဦးဇင်းတို့တစ်ချိန်မှာဒီမိလိန်ကဘယင်ကြီးကရှင်နာဂဒေနာကိုမိကုန်းလေးမိတယ်ရှင်နာဂဒေနာကလည်းဒါဒုက္ခတန်တရားကြီးကိရှင်အောင်ဖြေချပေးတယ်အဲ့ဒီမှာဗမေကုန်းလေးဆိုတော့လေထိုးသောဥပမာလေထိုးသောဥပမာနဲ့ဒီခန္ဓာကိုယ်ကြီးကို စောင့်ကြည့်ရမယ်လေထိုးသောဥပမာဆိုဘယ်လိုကြည့်ရမှာတော့ဥပမာဆောင်ပြပါအဲ့မှာရှင်နာကဒေတာမှာဥပမာလေးဆောင်ပြဘယ်လိုပြတော့ဆိုတော့ဦးဇင်းတို့လေထိုးသားတယောက်လေထိုးသားတယောက်ဆိုတာဒီလေနဲ့တမေဝံကြောင့်ပြုနေရအဲ့တော့ဒီလေကလေနဲ့တမေဝံကြောင့်ပြုနေတဲ့လေထိုးသားတယောက်ဒီအဲ့လေရဲ့အကြောင်းကိုဒါခကနနသိဖို့မလိုဘူးလား လူတွေလေးရဲ့အကြောင်းကိုကာကနနာသိဖို့လိုသလိုထိုလေးရဲ့ပြစ်ချက်တွေကိုလည်းမိမိက အမြင့်မပြတ်တာဆင်ញင်းပြီးတော့ကြည့်နေရထိုလေးရဲ့ပြစ်ချက်တွေတဘာဝတွေကိုမြင်အောင်ဒါအမှန်တက်တက်ကြည့်နေပါမှခါရဲဒီဘက်ကန်းကနေခွာလို့ဟိုဘက်ကန်းမဆိုင်ခင်ဒါမြင်အလဲသမုဒ္ဒရာအလဲရောက်တဲ့အခါ မိခဲ့ပြစ်ချက်တွေကိုမိမိကဘောဘောတန်တန်နဲ့မကြည့်ခင်အဲ့သမုဒ္ဒရာအလယ်မှာဆိုကြပါစို့လေလေကယိုးရဲပေါက်တယ်ဆိုရင်ဒါသမုဒ္ဒရာအလယ်မှာနစ်မြုပ်ပြီးတော့ဆင်းရဲဒုက္ခတွေကြုံရနိုင်တယ်တို့တော့ကြောင့်ကံကမခွာခင်ဒီအချင်းရှိတိုင်းပေါ်လေဒီမိမိကလေကအပြစ်ကို အမြဲတမ်းသဘာဝကိုအမြဲတမ်းစမ်းစစ်နေဖို့လိုတယ်အဲ့လိုပဲတဲ့ဒါရှင်နာဂဒေနာကရှင်သာရိပုတ္တရာဟောတဲ့ဒေသနာလေးတစ်ခုကိုပို့ပြီးတော့ပြောတယ်အဲ့လိုပဲတဲ့အဲ့ဒါသာသနာတော်မှာ ခန္ဓာကိုယ်ဆင်းရဲဒုက္ခကလွတ်မြောက်ခြင်းနဲ့ဆိုတဲ့မျိုးကောင်းသားမျိုးကောင်းသမီးတို့သည်ကာယံဣမံတမတ္တထပရိဇာနာထပုဏ္ဏပုဏ္ဏံကာယေတဗံဒိဋ္ဌောနာဒုက္ခတန္တံကရိတ္တထာဆိုဒီလိုလေးဟောဣမံကာယံဤမိမိတို့ရဲ့ခန္ဓာကိုယ်ကြီးကိုတမတ္တထဓမ္မတနာညာဥဒိယဗေယညာတို့ဖြင့် ရှုပွားသုံးသပ်ကြည်နေကြလေကုန်လောဂုဏမုဏဖမ္မအထထပရိဇာနန္ဒပိုင်းပိုင်းခြားခြားသိအောင်ကြိုးစားကြကုန်လောကာယေဟရိမိမိတို့၏ခန္ဓာကိုယ်ကြီး၌သဘောင်းအနိစ္စဒုက္ခအနတ္တစသည်အပြား သဘောင်းတရားတို့ကိုဒိဋ္ဌောနာတိကြမြင်ကြကုန်သည်ဖြစ်၍ဒုက္ခတန်တန်ဆင်းရဲဒုက္ခ၏ကုံဆုံးရာနိဗ္ဗာန်ကို ဂရိတထာမညံပူညံဖြင့်မျက်မှောင်ပြုနိုင်ကြကုန်ရာတတိသာဓုသာဓုသာဓုပါဗျာအဲ့တော့ဒီသေဒနာလေးကဘာပြောတော့ဒီမက္ကမက္ကညာဏတဒနာဝိသုဒ္ဓိဘိုင်းလေးနဲ့ဒါဆက်ဆက်နေလို့ဒါဒီမှာထည့်ပြီးတော့ပြောတော့ အဲ့တော့ဒီမက္ကမက္ကညာတတရအဝိတ္တုဒီဘိုင်းကိုရောက်ပါမှစမိယောဂီတယောက်ဒီဝိပဿနာကိုစပြီးအာတိပိဝိပဿနာစပြီးတော့ပွားများအားထုတ်အဲ့အားထုတ်တဲ့အပိုင်းမှာခုနအတိထိုးသားပမာတဲ့တခါလဲဟဲ့ဒီမိမိခန္ဓာကိုယ်ကြီးကိုရူပကာယနာမကာယလို့ခေါ်တယ်ဟဲ့ဒီမိမိရဲ့ခန္ဓာကိုယ်ကြီးကိုအမြင်မပြတ်ဒါသုံးသက်နေရအပြင်အနာစာတွေကြည့်နေရ အဲ့တော့ပြည့်နာသာတွေကြည့်တဲ့အခါကျတော့ခုနသမတနာဉာဏ်နေဥဒယပြဉာဏ်နေနဲ့သုံးသပ်လိုက်တဲ့အခါကျတော့ဩငါတို့ဆံကိုကြီးကယုတ်တရားအစုဘုံနန္တရားအစုဘုံဒိုယုတ်တရားအစုဘုံနန္တရားအစုဘုံတွေကိုတပံပြန်ကြည့်လိုက်ပြန်ရင်လေအမြဲမပြတ်ခဏမစဲတတဲတဲဖြစ်ပြနေတဲ့အတွက်ကြောင့်အိဋ္ဌာဆိုတဲ့ဖြစ်ချက်ကြီးကအရှိပြန်နေအခြေခဲအခိုင်မာနှစ်တရာအချင်းတည်တတ်မနေတဲ့အတွက်ကြောင့်ဒါဆင်းရဲတယ်ဆိုတဲ့ဖြစ်ချက်ကြီးကအရှိနေပြန်နေဟောနောက်တစ်ခါ ဖြစ်ချင်းပြချင်းတန်ကျက်ဖြင့်အမြင့်မပြတ်နှိမ့်ဆက်နေတဲ့အတွက်ကြောင့်ဆရာချင်းဆိုတဲ့ပြစ်ချက်ကြီးကရှိနေပြန်တယ်။အခြေခဲခိုင်မာနှိမ့်တာရာအပြင်တည်တတ်မနေခြင်းအစိုးမရခြင်းဆိုတဲ့အနတ္တဆိုတဲ့ပြစ်ချက်ကြီးကလည်းရှိနေပြန်တယ်လို့ဒီလိုအဖတ်မှဒီလိုမျိုးသမ္မတနာဉာဏ်ဥရိယပြေဉာဏ်လေးနဲ့ရှုပွားသုံးသပ်ရမယ်။အဲ့လိုသုံးသပ်တဲ့အပိုင်းမှာလေပရိဇာနာထကုဏပုဏ္ဏတဲ့အထက်ထက်ရှုပွားသုံးသပ်ရမှာအဖန်ဖန်အထက်ထက်ဘယ်လိုရှုပွားသုံးသပ်ရမှာလဲ အဖန်ဖန်အထက်ထက် ရှုပွားပါမယ်ဗျာအဖန်ဖန်အထက်ထက် ရှုပွားသုံးတတ်ရမှာတစ်ချိန်တစ်ခါတည်းနဲ့လုံလောက်သလားမလုံလောက်ပါဘူးအဲ့ဒါထက်ကတက်ကဒါဝိပဿနာအတုတွေဆိုတဲ့ယောဂီကတစ်ချိန်တစ်ခါနဲ့မရဘဲနဲ့ထက်ကတက်ကချိန်မှန်များစွာပွားများအတုနေရမှာဖြစ်တယ်အဲ့လိုပွားများအထုံနေလို့အကယ်၍ဟဲ့ဒီမိတို့ကပုကာယနာမကာယရူပကာယလို့ခေါ်တဲ့အဲ့ဒီကာယအဲ့ဒီခန္ဓာကိုယ်ကြီးက တဘာဝအနိစ္စဒုက္ခအနတ္တဆိုတဲ့အဲဒီတဘာဝတရားတွေကိုသိပြီးမြင်ပြီးဆိုတဲ့အခါကြရင်တော့အဲဒီတဘာဝတရားတွေကိုသိရမြင်တဲ့ပုဂ္ဂိုလ်ဒီဘာဖြစ်တော့လို့မေးတဲ့အခါကျဒုက္ခတန်တန်တဲ့ဆင်းရဲဒုက္ခတွေအကုန်ဆုံးရာကိုပြုနိုင်တယ်ဒုက္ခတဏ္ဍကရိတ္တဆင်းရဲဒုက္ခတို့အကုန်ဆုံးရာကိုပြုနိုင်တယ်တနည်းအားဖြင့်ဒုက္ခတဏ္ဍဆင်းရဲဒုက္ခတို့အကုန်ဆုံးရာနိဗ္ဗာန်ကိုမဉ္ဇဉ်ဘုံဉ္ဇဉ်အမြင့်မျက်မှောက်ပြုနိုင်လိမ့်မယ် ဒီလိုဟောတာဒါကြောင့်မလို့ဒီအပိုင်းတွေမှာဒီသမတနာဉာဏ်ပိုင်းကစပြီးဝိပဿနာကိုမိမိတို့ကအားသိပြီးတော့တခြင်းတခါရင်မဟုတ်ပဲနဲ့ထက်ကထက်ကနဲ့သူတော်ကောင်းတယောက်ကပွားများအားထုတ်နေဖို့လိုတယ်ဒါကနံပါတ်5ခုမြောက်ဖြစ်တယ်မက္ကမက္ကဉာဏတတနာဝိတ္တုတ္တိအဲ့လိုမက္ကမက္ကဉာဏတတနာဝိတ္တုတ္တိကိုယောဂီတယောက်ဒီအားခဲ့လို့ရပြီဆိုတဲ့အခါတစင့်တက်ပြီးတော့အထက်ပိုင်းဝိပဿနာဉာဏ်တွေကိုကူးနိုင်ဖို့အတွက်ပရိပဒဉာဏတတနာဝိတ္တုတ္တိကိုတစ်ခါစင့်ပြီးတော့ သွားရမယ်ဒါကတော့နံပါတ်6ခုမြောက်ပရိပရဉာဏတတနာဝိသုဒ္ဓိအဲအဲ့ပရိပရဉာဏတတနာဝိသုဒ္ဓိကိုသူတော်ကောင်းတယောက်ကအထက်ဘဝဥပဒနာဉာဏ်လေးကိုတခါတည်းအစဉ်အတိုင်းစနစ်တကျပွားများအထုံနိုင်ပြီဆိုရင်တော့ဒုဥပဒနာဉာဏ်လေးကရင့်ကျက်လာလို့ဥပဒနာဉာဏ်လေးရဲ့အဆုံးမမဉဏ်ဘုံဉဏ်ပေါ်မယ်အဲဒါဆိုရင်တော့ဒါဉာဏတတနာဝိသုဒ္ဓိဆိုတဲ့ခုနှစ်ခုမြောက်ကိုကူးပြီးတော့မိမိတို့ဒီတို့ဉာဏတတနာဝိသုဒ္ဓိရဲ့အဆုံးမှာဒါမိမိတို့လုံလတောင့်တရတဲ့နိဗ္ဗာန်ကို မိမိတို့ကဓမ္မဒိဋ္ဌိဉာဏ်နဲ့ကိုယ်တိုင်မျက်မှောက်ထွန်းပေါက်သိမြင်မြင်သာသနာခီးကြီးကိုလည်းအဆုံးတန်နိုင်မှာဖြစ်တယ်။ဒါကြောင့်မလို့ဒီဝိသတော့မိမိတို့ကနှလုံးသားထဲမှာစွဲနေအောင်ဒါသိထားဖို့မှတ်မိနေဖို့လိုတယ်။အဲ့တော့သီလဝိတ္တုရိစေတဝိတ္တုရိဒိဋ္ဌိဝိတ္တုရိကင်္ဂဝိတ္တနာဝိတ္တုရိမကမကညနာတဒနာဝိတ္တုရိပရိပရညနာတဒနာဝိတ္တုရိညနာတဒနာဝိတ္တုရိဆိုတဲ့ဒီဝိတ္တုရိခုနှစ်ပါးကျင့်တယ်ကိုတော့ငါတို့ဒီဒါ မလွဲမသွေအစဉ်တိုင်းကျင့်ရမယ်လို့ဒီလိုလည်းပဲဒီကျင့်တဲ့နေပေါ်မှာဒါယုံကြည်ချက်တရားတရားဦးဇင်းတို့စခဲ့တယ်လို့ယုံကြည်ချက်တရားတရားလေးတွေလည်းပဲဒါမွေးထားဖို့လိုတယ်။ကောင်းပြီအဲ့တော့ဒီလိုဝိသုဒ္ဓိခုနမကိုလည်းမိမိတို့ကနားလည်ပြီးနားလည်ပြီးတဲ့အခါဒီဝိသုဒ္ဓိခုနမအတိုင်းအစဉ်အတိုင်းငါတို့ကျင့်ရမယ်လို့ဒီလိုလက်ခံယုံကြည်ပြီးတဲ့အခါစပြီးတော့သီလဝိသုဒ္ဓိပေါ်တာဦးဇင်းတို့ပြောခဲ့ပြီးသားတို့တက္ကကြီးတွေတက္ကမကြီးတွေနဲ့၅ပါးသီလလောက် စပြီးတော့ကျင့်သုံးမယ်ဆိုလဲရတယ်သို့မဟုတ်စေပါသီလဘုဘသီလမိမိစွမ်းနိုင်ရကျင့်သုံးရင်တို့ဒကာကြီးတွေဒကာမကြီးတွေအနေနဲ့ကတော့ဒါသီလဝိတ္တုဖြစ်ပြီးအဲကာယကံနဲ့ဝစီကံကိုလည်းစောင့်သိပြီးပြီစောင့်သိနေတယ်လို့ဘယ်လိုပြောလို့ရအဲ့လိုစောင့်သိနေပြီးတဲ့သီလဝိတ္တုဖြစ်ပြီးဆိုတဲ့အခါတဆင့်တက်ပြီးဒိဋ္ဌိစေတဝိတ္တုဘိုင်းကိုအဲ့တော့စေတဝိတ္တုဘိုင်းမှာတော့ဒီနေ့တော့ဦးဇင်းတို့ကဒီစေတဝိတ္တုကိုအသေးစိတ်ကြည့်နေလေးတွေကိုခက်စိတ်စိတ်ပြီးတော့တော့ဒါရည်ရွယ်ထားတယ် အဲ့တော့စေတဝိတ္တုဆိုတာဒါမကြမကြပြောလို့ရှိတယ်စေတဝိတ္တုဆိုတာတာဥပဇာရအထသမပတ္တိယောစေတဝိတ္တုနာမစေတဝိတ္တုဆိုတာဥပဒရာသမာဓိနဲ့တဘာဝသမာပတ်၈ပါးကိုပြောတယ်ဒီလိုလဲမိမိတို့ကနားလည်သဘောပေါက်ထားရအဲ့တော့စေတဝိတ္တုရိယခုနဥပဇာရသမာဓိလို့ခေါ်တဲ့ဒါသမာဓိတစ်မျိုးမျိုးသမာဓိကိုတော့လဲရရမယ်အနည်းဆုံးအားဖြင့်အဲသူ့နဲ့မကလို့စွန့်နိုင်တော့ဒါ အပနာသမารိလို့ခေါ်တဲ့ဇန်သမารိကိုလည်းမိမိတို့ကရနိုင်တာအကောင်းဆုံးပဲအဲ့တော့အဲ့ဒီဒီနံပါတ်1ပေါ့လေဒီစိတ်ဓာဝိတ္တုပိုင်းလေးမှာစသွားတော့အဲ့မှာစိတ်ဓာဝိတ္တုပိုင်းအတွက်တော့ဦးဇင်းတို့ကမ္မထံကို40ပေးထားတယ်ဘယ်လောက်ပေးထားတော့ကမ္မထံ40ပါဗျာကမ္မထံ40ပေးထားတယ်အဲ့ဒီကမ္မထံ40တဲ့ကဒါမိမိတို့စိတ်ညစ်တဲ့ကမ္မထံနဲ့ဒါအားထုတ်လို့ရပါတယ် သို့တော်ဦးဇင်းတို့ဒီမှာအဲ့ကမ္မထန်40ပေါ့လေကမ္မထန်40တဲကနေပြီးတော့အခုတော့ဒီမှာဦးဇင်းတို့အာနာပါနကမ္မထန်လေးကိုစပြီးတော့အထုတ်ပုံကိုဒီနေ့တော့ဒါဟောကြနာကြကြရအောင်အဲ့တော့အာနာပါနကမ္မထန်ကတော့တို့စပြီးတော့ဦးဇင်းတို့ပြည်တယ်ကြမယ်ဆိုတော့မာသိဗနာတုံမှာလာတဲ့ဒါဘုရားဟောဒေသနာလေးနဲ့စပြီးတော့ဦးဇင်းတို့အေးကြရအောင်အဲ့တော့အာနာပါနကမ္မထန်ကိုအထုတ်ခြင်းတဲ့ပုဂ္ဂိုလ်ဒီ ပညာကတော်ဝါဒုက္ခမူလကတော်ဝါဒုညာကရကတော်ဝါနိတိတတိပလင်္ဂအဘုဇ္ဇိတဝါဥဇုံကာယံပဏိတယပရိမုကံတတေဥပထပိတဝါအနာပါနကိုစပြီးတော့အထုတော်မယ်ယောဂီတယောက်မှဒါလိုက်နာရမယ်အခက်ကြီးတွေအဲ့တော့ဗာလဲလို့ဆိုတော့နံပါတ်1ကပညာကတော်ဝါဒုက္ခမူလကတော်ဝါဒုညာကရကတော်ဝါ ရိညာကတော့ဝါတော့ရကိုလည်းသွားရမယ်လောကမူလကတော့ဝါတိတပင်ဝါတယုံအောက်ကိုတော့လည်းသွားရမယ်သို့မဟုတ်သောညာကရကတော့ဝါစိတ်ငြိမ်တဲ့အရက်ကိုလည်းသွားရမယ်အဲ့တော့ဒီနေရာမှာအာနာပါနကိုအထုတ်ခြင်းနဲ့သူတော်ကောင်းများအတွက်ဒါနေရာလေးသတ်မှတ်ပေးလိုက်တာပဲအဲ့တော့အဲ့လိုပေါ့နေရာကခုနတော့ရက်သို့မဟုတ်တိတပင်ဝါတယုံအောက်သို့မဟုတ်ဒါစိတ်ငြိမ်တဲ့အရက်အဲ့တော့လောလောကူကူနဲ့ယနေ့မျက်မှောက်ခင်တဲ့ကတော့ဦးဇင်းတို့ဒါစိတ်ငြိမ်တဲ့အရက်ကလေးရရင်လည်းဒါ မိမိတို့တရားဘာဝနာအားထုတ်ဖို့သင်တော်တဲ့အနေထားပေါ့တို့တရားကြီးတွေဓမ္မကြီးတွေအနေနဲ့ဆိုကောင်းတာကတော့တော့ရက်တောင်ရက်ကိုသွားနိုင်တော့ဒါအကောင်းဆုံးပေါ့လူသူကင်းစိတ်တဲ့တော့ရက်တောင်ရက်ကိုရောက်သွားစိတ်သေးကိုကအလိုလိုဒါအင်မတန်မှဂျီနုစရာဂျီနုစရာဆိုတာတဏှာရာကနဲ့ဖက်တွေလေဂျီနုစရာမဟုတ်ဘူးတခါရင်စိတ်ငြိမ်းတဲ့တော့အရသာလူသူတွေကင်းစိတ်နေတဲ့စိတ်ငြိမ်မှုတွေကိုရရတဲ့အခါကျတော့အဲ့ဒီမှာကမ္မဋ္ဌာန်းဘာဝနာ အထုတ်ဖို့ရင်အလိုလိုသာစိတ်ကပြင်ဆင်ပြီးသားဖြစ်သွားဒါကတော့အကောင်းဆုံးပေါ့တကယ်အဲ့လိုမရရင်စိုးစိုးကပြောတဲ့စိတ်ငြိမ်တဲ့နေရာလေးတွေကိုဒါမိမိတို့ကရွေးချယ်လို့ရပြီဆိုရင်ဒါနေရာအနေနဲ့ဒါလုံလောက်လုံလောက်တဲ့ခါကျဘာပြောတော့အဲ့လိုနေရာလေးရပြီးတဲ့ခါကျဥဇုံကာယပဏိတာယမိတိတရိပလင်္ကအာဘုစိတ်တော်ဒါထဲဝဲဖွက်ပြီးတော့ထိုင်အာနာပါနာအာထုတ်တော့မယ်ဆိုရင်ဒါထဲဝဲဖွက်ပြီးတော့ထိုင်ဆိုတော့ဒါထိုင်ခြင်းအရိယာပုဂ္ဂ ခဉ္ဉေရိယံပုဒ္ဒီအာနာပါနအာထုတ်ဖို့ရအကောင်းဆုံးပဲလို့ဒါသာဝရမြတ်ကဖွင့်ဆိုတာအဲ့တော့အကောင်းဆုံးလို့ပြောခြင်းဒီခဉ္ဉေရိယပုဒ်တစ်ခုနဲ့အာထုတ်လို့ရတယ်လို့ဒီလိုပြောတာတော့မဟုတ်ဘူးအဲ့တော့အရိယပုဒ်၄ပါးလုံးမှာမိမိတို့ကအာနာပါနကမ္မထံကိုအာထုတ်လို့ရပါတယ်သို့တော်လည်းခဉ္ဉေရိယပုဒ်ဒီတော့အာနာပါနကိုအာထုတ်ဖို့ရန်ဒါအသင့်တော်ဆုံးအရိယပုဒ်အကောင်းဆုံးပဲလို့ဒီလိုပြောတယ် အဲ့လိုထက်ဝက်ပုတ်ကြီးထိုင်ပြီးတဲ့အခါကျတော့ဒီညမှာဦးဇင်းတို့ထက်ဝက်ပုတ်ကြီးထိုင်တာလေးနဲ့ပတ်သက်လို့လည်းနည်းနည်းလေးဒါဆက်ပြီးတော့ပြောကြရအောင်အဲ့တော့ဦးဇင်းတို့ပလင်ကံအဘုဇ္ဇတော်ကတော့ပလင်ပေါ့ထက်ဝက်ပုတ်ကြီးတယ်လို့ဦးဇင်းတို့ဘာသာပြန်တာပေါ့ဗမာများအနေနဲ့နားလည်အောင်စကလုံးသုံးရရင်တော့ဒါတင်မင်ခွေထိုင်နေဆိုပြီးတော့ပို့ပြီးတော့နားထဲမှာရောက်တာအဲ့တော့တင်မလင်ခွေထိုင်နေပေါ့တင်မလင်ခွေထိုင်တဲ့အခါမှာလည်းဦးဇင်းတို့ဒါ half loaded တို့ full loaded တို့ဆိုပြီးတော့ဒါဦးဇင်းတို့ရှိတယ် ဦးဇင်းတို့ဗမာလိုဆိုရင်တော့ဘယ်လိုပြောမဟာဘလွန်ခေါ်မှာပေါ့နော်ဒါကျွန်တော်တစ်ဘက်ကိုအပေါ်ကိုတခါတည်းချိတ်မိအောင်ထိုင်တာမျိုးပေါ့အဲအမျိုးထိုင်တာတွေကတော့ဦးဇင်းတို့ဒီအယုအယုချင်းကဒါကျွန်တော်ကိုဒီလိုထပ်လိုက်တဲ့အတွက်ကြောင့်အယုအယုချင်းကတော့တော့ပြီးတော့ဖိမိထားတယ်ဖိမိထားတဲ့ကအယုအယုချင်းကြိတ်နေတာကြာကြာမထိုင်နိုင်တဲ့သဘောရှိတယ်အနောက်တစ်ခုတော့နာကျင်မှုတွေမြန်မြန်ဆန်ဆန်ပေါ်လာတတ်တယ်တို့အတွက်ကြောင့်ဟိုထက်ဝဲဖွက်ကြီးထိုင်ခြင်းဒီ အဲခြေထောက်နှချောင်းကိုဖိထားရမယ်ဒီလိုရတော့မဟုတ်ဘူးပေါ့မိမိတင့်တော်တဲ့မိမိတက်တောင်တက်တာဖြစ်မယ်အရိယာမုတ်ကလေးနဲ့ဒါထိုင်လို့ရတယ်အဲမှာမြို့သမီးများဆိုရင်ခုနလိုပေါ့တင်ဝင်ဝင်မုတ်ပဲနဲ့မိမတိုင်ခတ်ကျုံကျုံလေးဒါထိုင်မယ်ဆိုလည်းပဲဒါရပါတယ်အဲ့လိုထိုင်ပြီးတဲ့အခါကျရင်တော့ဘာဖြစ်တော့ထက်ဝက်ဘက်ကိုထိုင်ပြီးပြီဆိုတဲ့အခါကျတော့ခြေထောက်နှချောင်းကခုနမထက်ထားရင်ပိုကောင်းတယ်အဲ့တော့စကြဝဠာဦးဇင်းတို့ဒီလို များသောအားဖြင့်တင်ရင်ခွေထိုင်တဲ့အခါမှာဒီလိုမထိုင်မဲ့နဲ့ဒီလိုခြေထောက်ကိုရှင်းနောက်ကလေးပေါ့လေဒါချထားလို့ရင်စထိုင်ကစားမှာတော့ယောဂီအများစုကိုဦးဇင်းတို့လေ့လာတဲ့အခါမှာထိုင်နေကြမှာခြေထောက်ကလေးကို crossing ပေါ့ဒီထပ်ထိုင်တာကတော့ပို့ပြီးတော့ဟိုစထိုင်ကစားမှာတော့တက်တောင်တက်တာရှိတယ်လို့ပဲကျွန်တော်ကြောင့်ကိုရှင်းနောက်ပေါ့လေဘယ်ညာဒီလိုရှေ့ကိုရှင်းနောက်ဒီလိုမထပ်ဘဲနဲ့ရှင်းနောက်ချထားတာမျိုးပါစထိုင်ကစားမှာတော့နည်းနည်းလေးကတိကောက်နိုင်တွန်းတော်လည်းနည်းနည်းမြန် သိခံပြီးတော့ကြိုးစားလိုက်ရင်တစ်ထိုင်နှစ်ထိုင်သုံးထိုင်လေးငါးထိုင်လောက်ထိုင်လိုက်ပြီဆိုရင်အဲ့ထိုင်တာလေးကအသားကျသွားအသားကျသွားရင်အဲ့လိုလေးထိုင်တာချင်းကခြေထောက်ကိုထပ်မထားတဲ့အတွက်ကြောင့်အယုတ်ယုတ်ချင်းနဲ့ကြိတ်တာမျိုးအယုတ်ယုတ်ချင်းကြိတ်တာမျိုးမရှိတော့တဲ့အတွက်ကြောင့်သူကခက်ကြကြလေးဒါထိုင်နိုင်တယ်နာကျင်မှုဝေဒနာတွေလည်းပဲဒါလွယ်လွယ်နဲ့ခက်ချင်းတူတူအတွင်းမှာပေါ်မလာတော့ဘူးအဲ့တော့အဲ့လိုလေးထိုင်နိုင်တော့လေဒါကောင်းပါတယ်ဒါကတော့ဦးဇင်းတို့အကြံပြုတာသို့တော်မိမိတို့ တင့်တော်တဲ့တက်တောင့်တက်တာရှိမဲ့အရိယာပုံနဲ့ဒါထိုင်လို့ရအောင်အဲလိုထိုင်ပြီးတဲ့အခါကျတော့ခုနအထက်ပိုင်းခန္ဓာကိုယ်လေးကိုဖြောင်းဖြောင်းထားမယ်အဲအထက်ပိုင်းခန္ဓာကိုယ်လေးကိုဖြောင်းဖြောင်းထားမယ်လို့ပြောခြင်းဒီဒါတောင့်တောင့်ကြီးလှုပ်ခိုင်းထားတာတော့မဟုတ်ဘူးဒါဦးဇင်းတို့ပြီးခဲ့တဲ့တုန်းကလည်းဒါလေးနည်းနည်းပြောခဲ့တယ်တောင့်တောင့်ကြီးလှုပ်ခိုင်းထားတာမဟုတ်ဘူးအထက်ပိုင်းခန္ဓာကိုယ်လေးကိုဒါခက်မက်မက်ကြီးထားခိုင်းတယ်သို့တော့တက်တောင့်တက်တာအခြေအနေလေးတော့မိမိမှာရှိနေဖို့လိုတာပေါ့အဲတက်တောင့်တက်တာလေးနဲ့အထက်ပိုင်းခန္ဓာကိုယ်လေးကိုခပ်ကြောင်းကြောင်းလေးထား မှတ်ပြီးတဲ့အခါကျလို့ရှိရင်ဘာဖြစ်တော့ဥဒ္ဒံကာယံပဏိဒာယပฏิမုခံတတိဥပ္ပတပိတဝါဟောဒီမှာလာပြီတတိလေးကိုရှေ့ရှုထားပါတဲ့ဘာလို့ထားရမလို့တတိလေးကိုဘယ်လိုထားရမလဲရှေ့ရှုထားရမယ်ဘယ်လိုထားရမလဲတတိလေးကိုရှေ့ရှုထားပါမယ်ဗျာအဲ့တော့တတိလေးကိုရှေ့ရှုထားရမယ်ဆိုတဲ့နေရာမှာတော့ဒီနေရာမှာတတိကိုဝင်လေထွက်လေဖြစ်မဲ့နေရာလေးမှာတတိလေးကိုရှေ့ရှုပြီးတော့ထားလို့ဘယ်လိုပြောတာအဲ့တော့ဒီနေရာလေးမှာဦးဇင်းတို့ဒါ ဒီဇာဂရာများမှာတော့ဒီဘိုင်းနဲ့ပတ်သက်လို့ဦးဇင်းတို့ဥပမာလေးပြထားတာရှိအဲ့ဒါကဘာလဲဆိုတော့ဦးဇင်းတို့နွားငယ်လေးတစ်ကောင်ပေါ့နွားနွားလေးတစ်ကောင်ပေါ့နွားငယ်လေးတစ်ကောင်တို့နွားငယ်လေးတစ်ကောင်ကမိခင်ငယ်နှူရီကုစုဇာရီဇာပြည့်ပြည့်ချင်းချင်းစားပြီးတယ်ကသူကနွားငယ်လေးဖြစ်တဲ့အတွက်ကြောင့်သူကစော့ခြင်းတာ ပြောတင်တဲ့အခါကျအဲ့နွားလေးကိုငြိမ်အောင်ယဉ်ကျေးအောင်ဆုံးမခြင်းနေဆိုတဲ့ဒါမျိုးကောင်းသားသည်သူနွားငယ်လေးကိုတခါတည်းကျုခတ်တောင်းတောင်းခိုင်ခိုင်ကျိုးလေးကိုရွေးရွေးပြီးတဲ့အခါဒါခြိတိုင်းလေးမှာခြိထားရခြိတိုင်းလေးမှာခြိထားလို့ကျိုးလေးကလည်းခိုင်နေတဲ့အတွက်ကြောင့်အဲ့နွားငယ်လေးကတခါတည်းခဏတော့တခါတည်းယုံကန်းပြီးတော့တခါတည်းငြိမ်ငြိမ်ကိုမနေဘူးတက်ပြီးတော့တိုင်ကိုပြေးတာပေါ့အလုံးနဲ့မြင်အောင်ပြောကြတယ် အဲကျိုးလေးကခြိထားတော့ကျိုးလေးနဲ့တခါလေးအဲ့တိုင်ကိုပတ်ပတ်ပတ်ပတ်ပြီးတော့ပြေးရပြေးလို့တဖြည်းဖြည်းပတ်လေပတ်လေကျိုးကတဖြည်းဖြည်းနဲ့ဘာဖြစ်လာတင်းပြီးတော့တိုးလာတယ်ကျိုးကဘာဖြစ်လာတဖြည်းဖြည်းတင်းပြီးတိုးလာပါတယ်ဗျာကျိုးကတဖြည်းဖြည်းနဲ့တင်းပြီးတိုးလာတိုးလာတဲ့အခါနောက်ဆုံးမှာတော့တခါလေးကျိုးကတိုးသွားလို့သူရုံမရတော့ဘူးလေဆိုတော့တခါလေးအဲ့ခြိတိုင်းတိုင်းမှာတခါလေးထိုင်ကြသွားပြီးတော့နောက်ဆုံးတော့အဲ့တိုင်ရင်းမှာပဲတိုင်ချီမှာပဲတခါလေးထိုင်တော့လဲတိုင်ချီမှာပဲအိတ်တော့လဲထိုင်ချီတိုင်ချီမှာပဲဒီလိုဖြစ်သွား တုံးလို့မရတော့အဲ့လိုပဲတဲ့ဒီအာနာပါနကမ္မထံကိုပွားများအထုတ်ခြင်းနဲ့သူတော်ကောင်းသည်ဝင်လေထွက်လေဆိုတဲ့ခြေတိုင်းလေးမှာမိမိရဲ့နွားငယ်နဲ့တူတဲ့မိမိတို့ရဲ့စိတ်ကိုတတိတိဟူသောကျိုးလေးနဲ့ခြီထားရတယ်။ဘာကျိုးနဲ့ခြီရတယ်။တတိတိဟူသောကျိုးနဲ့ခြီရပါမယ်ဗျာ။တတိတိဟူသောကျိုးလေးကိုပေါ့ကျိုးကောင်းကောင်းလေးပေါ့ အဲ့တော့တတိယလေးကောင်းဖို့လိုတာပေါ့ဒီညမှာတတိယလေးကောင်းဖို့လိုတာနဲ့ပတ်သက်လို့ဦးဇင်းတို့ဒီကမ္မထန်တွေကိုပေါ့မာဇိဗနာသုံးပါပဲဦးဇင်းတို့ဘာနုပဒနာတတိပဒံဝေနာနုပဒနာတတိပဒံစိတ်ဓာနုပဒနာတတိပဒံဓမ္မနုပဒနာတတိပဒံဆိုတဲ့ဒီတတိပဒံတွေကိုအထုတ်တော့မယ်ဆိုရင်အဲအထုတ်ခြင်းနဲ့အထုတ်တော့မယ်ယောဂီတယောက်မှာရှိရမယ်အင်္ဂါပေါ့ အရှိယမအင်္ဂါထဲမှာလောကပိဒေဝနံသမတိကမာယဒုက္ခဒေါမနတာနံအဋ္ဌင်္ဂမာယညာယတာအဋ္ဌိကမာနိဗ္ဗာနတာတိသိကရိယာယအဲ့တော့အဲ့ဒီမှာဦးဇင်းတို့ယောဂီတယောက်မှာရှိရမယ့်အင်္ဂါပေါ့ရှိရမယ့်အင်္ဂါထဲမှာလောကပိရှိရမယ့်အင်္ဂါထဲမှာပေါ့ဦးဇင်းတို့အာတပိတမ္မဇာနောတတိမှာပေါ့ အာတာပိတံပဇာနောတတိမာဒီငါသုံးချက်ဒီယောဂီတယောက်မှာရှိရမှာအဲ့တော့ဗာလဲဆိုတော့အာတာပိတံပဇာနောတတိမာဝိနိယလောကေပိစ္ဆာဒေါမနတအဲ့မှာအာတာပိတဲ့အာထုံမှုဝရိယကျိုးသားအာထုံမှုဝရိယလေးရလည်းရှိရမယ်အာတာပိတံပဇာနောထိုကမ္မဋ္ဌာန်းအာယုံကိုကွယ်ကွယ်ပြားပြားသိရဆိုတဲ့ပညာလေးကလည်းရှိရမယ်ဟောနောက်တကအာတာပိတံပဇာနောတတိမာဟော တတိကလည်းအာကောင်းမောင်းတယ်နဲ့တတိလေးရှိရမယ်ဒီသုံးချက်ကတရားဘာဝနာကိုအားထုတ်တယ်အမျိုးကောင်းသားအမျိုးကောင်းသမီးတွေမှာဒီအင်္ဂါသုံးချက်ရှိရမယ်တဲ့အဲ့ဒါပြန်ပြီးတော့ပြောကြရအောင်အာတာဝိသမ္ပသံတော်တတိမာဟောဗာလဲပြောတော့ဆိုတော့ဝရိယရှိရမယ်ပညာရှိရမယ်တတိရှိရမယ်ဘာရှိရမလဲဝရိယပညာပညာရေတတိရေဘာရေဘာရေ ဝိရိယရယ်ပညာရယ်တတိပါဗျာဒီဒီသုံးချက်ကတော့ယောဂီတရားအတွက်ဒါမဖြစ်မနေရှိရမှာအဲ့တော့ဝရိယတက်ကလေးကလည်းကောင်းရတရားထိုင်နေဆိုအခုလိုပေါ့တို့တကကြီးတွေကမကြီးတွေအလုပ်တွေအကိုင်းနဲ့အိမ်မှာတနေ့ကိုတစ်ချိန်နှစ်ချိန်စသည်အပြင်အချိန်ပြည့်ပြီးထိုင်နေသူတို့ကောင်းများအတွက်တော့အဲ့အချိန်ရောက်လို့ရှိရင်ဒါတရားကိုမပြတ်အောင်ငါအထုတ်မယ်ဟဲ့ဆိုတော့ဝရိယတက်ခံလေးတော့မိမိတန်တယ်မှာအားကောင်းနေလို့လိုတယ်အဲ့လိုမဟုတ်လို့ရှိရင်တော့တို့တကကြီးတွေတကမကြီးတွေ ဒီတရားလေးတော့နားလိုက်အောင်ပါဒီတစ်ချိန်လေးတော့နားလိုက်အောင်ပါအဲ့ဒါကမ္မထနဲ့မိမိကဝေးဝေးသွားဖို့ပဲရှိဒါကြောင့်မလို့ဝရိယဓကရိယာလည်းအားကောင်းရအဲဝရိယဓကရိယာအားကောင်းပြန်တာခုနပညာပေါ့ကမ္မထဘာဝနာမိမိဆံရဆံရကမ္မထတွေကိုပွားများအထုတ်နေတဲ့အချိန်မှာဒါပညာကမ္မထအာယုံလေးပေါ်မှာထိုးထိုးတွင်တွင်သိနေတယ်ဆိုတော့ဒီလိုပညာလေးကလည်းဘာဘူးလို့လဲဟောနောက်ဆုံးအချက်ကတော့ခုနပြောတဲ့တတိမာတတိရှိရအဲဒါကတော့အရေးကြီးပြီအခုဒီမှာပေါ့ခုနစောစောကဥမာလေးမှာကြည့် ဒါလည်းမိမိတို့ကနွားပေါက်ကလေးနဲ့တူရဲ့မိမိတို့ကမတန်မရင်ကြီးသေးတဲ့နွားပေါက်ကလေးနဲ့တူရဲ့မိမိတို့ရဲ့စိတ်ကိုဒါဝင်လေထွက်လေဆိုတဲ့ခြိတိုင်လေးမှာတတိတိဟူသောကျိုးလေးကခက်ခိုင်းခိုင်းတတိတိဟူသောကျိုးလေးနဲ့ခြိထားနိုင်ခဲ့ရင်ဒါမိမိတို့ရဲ့စိတ်ကလေးကအဒီကမ္မထအာယုံနဲ့တပြေးပြေးဘာဖြစ်လာမလို့ဘာဖြစ်လာမလို့ဆိုတော့စစချင်းမှာတော့ခုနပြောတဲ့အာယုံလေးပေါ့အစဉ်အတန်အရသာဆိုတဲ့ ဒီအာယုံတွေနဲ့ကျင်နေခဲ့တဲ့မိမိတို့ရဲ့စိတ်ရှေ့ရှေ့ကတရားဘာဝနာတွေအမထုတ်ခင်ကဒီလိုအာယုံ၅ပါးတွေနဲ့ကျင်နေခဲ့တဲ့မိမိတို့ရဲ့စိတ်ကခုလိုကမ္မဋ္ဌာန်းတရားစပြီးအထုတ်တော့မယ်စိတ်ငြိမ်တဲ့နေရာလေးကိုချင်းကပ်လာပြီဆိုတာနဲ့တပြိုင်တည်းခုနနွားပေါက်ကလေးလိုပဲတခါတည်းအဲ့ဒါဟောရတရားမယဂျုံငယ်ဘူးဂျုံငယ်ဘူးတဲ့အတိတ်အာယုန်ကြီးဟာအနာဂတ်မှာဂျုံရဂျုံရမယ့်အာယုန်တွေကိုတခါတည်းပြေးတော့တာအဲ့လိုမပြေးအောင်မလုပ်ရမလို့ဆိုတော့ခုနပြောတယ် ခြေတိုင်းမှာကြိုးခိုက်တင်းတင်းလေးနဲ့ခြေသလိုဝင်လေထွက်လေဆိုတဲ့ဒီခြေတိုင်းလေးမှာဒါတတိဆိုတဲ့ကြိုးလေးနဲ့တတိကောင်းကောင်းလေးနဲ့မိမိတို့ကတခါနဲ့ခြေထားလိုက်လို့ရှိရင်အဲ့စိတ်ကလေးကတခါနဲ့ခဏတော့ဒါပြေးမှာပဲထွက်ထွက်ထွက်အတွေ့အာယုန်တွေကိုရောက်ရောက်ဘလို့ပဲရောက်ရောက်တခါနဲ့မိမိကပြန်ပြန်ပြီးတတိလေးနဲ့ဒီဝင်လေထွက်လေလေးမှာပြန်ပြန်ပြီးကတ်ထားမိမိရဲ့စိတ်ကလေးကိုဝင်လေထွက်လေလေးမှာကတ်ထားအဲ့လိုကတ်ထားလို့ကြိုးစားပါများရင်တော့ဒီစိတ်ဒီတခါနဲ့တပြေးပြေးနဲ့အဲ့ဒီ ဝင်လေထွက်လေဆိုတဲ့အာယုံလေးမှာတခါလေငြိမ်ပြီးတော့ကြာသွားဒါယောဂီတယောက်ကအာနာပါနကမ္မထံကိုအထုတ်မဲ့ဒီကဲ့သို့ဒါပမာထတို့ကမရင်ကြီးသေးတဲ့စိတ်ကိုဒါတတိတိဟုသောကျိုးလေးနဲ့ဝင်လေထွက်လေဆိုတဲ့ကမ္မထံအာယုံလေးမှာခြိထားဖို့လိုတယ်ကဲကောင်းပြီဒါကတတိလေးကိုရှေ့ရှုဆိုအဲ့တော့ကောင်းပြီတတိလေးကိုရှေ့ရှုမယ်ဝင်လေထွက်လေလေးပုံမှာရှေ့ရှုမယ်ဆိုတဲ့အပိုင်းမှာယောဂီတွေမှာပေါ့ဦးဇင်းတို့ဒီနေရာလေးမှာ နည်းနည်းလေးထပ်ပြီးတော့အသေးစိတ်ပြောချင်တာကဦးဇင်းတို့စကြခြင်းယောဂီပေါ့နော်ဦးဇင်းတို့ကမ္မထန်သင်ပြီဆိုရင်တော့ဦးဇင်းတို့ကယောဂီကိုအဟောင်းတဲ့အစ်စ်ကိုပို့လိုခြင်းဘာကိုလိုခြင်းတော့အဟောင်းတဲ့အစ်စ်ကိုပို့လိုခြင်းပါတယ်ခင်ဗျာတကယ်ကြီးတကယ်မကြီးကြားဘူးမှာပေါ့အဲ့ဒါစောင်းတင်တဲ့အခါကျတော့ဟမ်အစ်စ်ဆိုလို့ရှိရင်ဈေးကတစ်မျိုးအဟောင်းဆိုရင်ဈေးကတစ်မျိုးအဲ့လိုပဲပေါ့အဟောင်းကျတော့တင်ရတာနည်းနည်းခက် အဲ့တော့ဦးဇင်းတို့ယောဂီအသစ်ဆိုရင်တော့ဦးဇင်းတို့ကအခုပြောတဲ့ပုံစံလေးဆိုဒါလုံလောက်ပြီဒီကလည်းသင်တော်တဲ့ရိယာပုဂ္ဂိုလ်နဲ့ထိုင်ထားပြီးဓမ္မခန္ဓာကိုယ်လေးကိုဖြောင်းပြောင်းထားတတ်ပြီးတဲ့အခါဒါဝင်နေထွက်လေးလေးကိုမှတ်တော့ဘာမှမပြောနဲ့တော့ဝင်နေထွက်လေးလေးကိုမှတ်တော့ဆိုအသက်ရှူတယ်ဆိုတဲ့ကဒီညာသီးမနဲ့အထက်နောက်ကတဏှာယာမှာတော့ဝင်နေထွက်လေးရှိမှာပဲဆိုတာရေပုံရဒုဒကကြီးဒီမိုက်ဒီမသိဘူးလားဒီဒီရဲ့ခါကြကဲဝင်နေထွက်လေးလေးမှတ်တော့ဆိုအဲ့ယောဂီကအတိယောဂီဆိုသူကဘာမှလည်းသိပြီးတော့ ဒီလေ့လာထားတာမျိုးမရှိသေးဘူးအဲဝင်လေထွက်လေလေးမှတ်တာအဲဝင်လေထွက်လေလေးမှတ်ရင်ဘာဖြစ်တတ်တုံဆိုတော့ရေပုံရပေါ့ဒီစုပ်ပန်လည်းအကြောင်းလေးကညီညွတ်မဲ့တပ်ပါရတွေကညီမျှတယ်အာအတိတ်ကလည်းအကြောင်းလေးတွေက ကောင်းခဲ့ရင်ဆိုရင်တော့ထိုယောဂီသူတော်ကောင်းမှာဝင်လေထွက်လေလေးကိုမှတ်ခြင်းနဲ့တခါတည်းအဲ့ဝင်လေထွက်လေလေးကတပြေးပြေးနဲ့အတိညာထဲမှာထင်ရှားလာတတိလေးကလည်းတခါတည်းငြိမ်းကြသွားပြီဒီဝင်လေထွက်လေအာယုံလေးတစ်ခုတည်းပုံမှာစိတ်ကကြရအောင် အဲကြားရောက်လာလို့ရှိရင်တဖြည်းဖြည်းနဲ့တမာတိဖြစ်လာတမာတိဖြစ်လာတဲ့တစ်ဘက်ကနိဝရဏတရားလည်းကွာလာပြီတမာတိကလည်းဖြစ်လာပြီတမာတိဖြစ်လာလို့ရှိရင်ဘာဖြစ်တော့တမာတိဖြစ်လာပြီဆိုရင်စိတ်ကတဖြည်းဖြည်းနဲ့ခန္ဓာကိုယ်လေးကလည်းပေါ့လာတယ်စိတ်ကလည်းပေါ့ဘယ်လိုလဲအချို့ချို့ယောဂီများပါဆိုဒီကလည်းခန္ဓာကိုယ်လေးကကောင်းကင်ထဲမှာနေဟာပြင်ထဲမှာလွင့်နေတယ်လို့ဒီလိုခံစားဦးဇင်းတို့စာပေတွေမှာလည်းအထင်ရှားရှိပြီးသားကောင်းမြင်အဲ့လိုခန္ဓာကိုယ်လေးကပေါ်ပါပြီးသားပြီဆိုရင်အဲ့ကလည်းတပြေးပြေးဝင်ထွက်လေဒီပုံမှာ စိတ်ကငြိမ်းလာပြီငြိမ်းလာပြီဆိုရင်တော့အဲ့ဒီမှာစပြီးတော့ဝင်လေထွက်လေဆိုတဲ့အာယုံလေးကအတိညာနဲ့မှာတခါလဲထင်ရှားလာပြီးတော့ခုနမိကိုရောင်းလို့မြစ်ထက်တဲ့ကလေးဒါဖြစ်တတ်တယ်ဒါဖြစ်တတ်တဲ့သဘာဝဖြစ်ရမယ်တော့မဟုတ်ဘူးအာနာပါနာအထုတ်တဲ့ပုဂ္ဂိုလ်ဒီဆယ်ယောက်အထုတ်ရင်ဆယ်ယောက်လုံးကတသားတဲ့တပုံငံနဲ့ဖြစ်နေရမယ်ဒါလို့တော့မဟုတ်ဘူးပေါ့မဟုတ်တော့ဒါဒီပုံကြီးကအဖြစ်များတာပြောခြင်းဖြစ်ဒါကိုလည်းဘာကြောင့်ပြောလဲဆိုတော့အချို့ယောဂီက အခုလိုပေါ့တရားနာလိုက်တဲ့အခါငါမှတော့ဒီလိုမဖြစ်ဘူးဆိုပြီးဒီလိုလဲထင်တတ်လို့အဲ့တော့ရေပုံရအကျင့်များတာပဲဦးဇင်းတို့ပြောချင်းဖြစ်ပါတယ်။ကောင်းပြီ။အဲ့တော့ခုနဝင်လေထွက်လေလေးကိုပဲဒီတိုင်းမှတ်နေတဲ့ယောဂီတယောက်ဒီအဲ့ဝင်လေထွက်လေအောင်လေးမှာစိတ်ကညင်တာပြီးဆိုအဲ့ဝင်လေထွက်လေတွေကတပြည့်ပြည့်နဲ့သိဉာဏ်နဲ့မှသင်ကြားသင်ကြားလာရင်ကလေနောက်ဆုံးတော့အဲ့လိုမိကိုရောင်ညစ်ထတဲ့လေးကိုစပြီးတော့တွေ့။အဲမိကိုရောင်ညစ်ထတဲ့လေးကိုတွေ့တဲ့ယောဂီကတခါလေအဲ့ ဝင်လေထွက်လေလေးဒီညက်ထက်တဲ့အယောင်မိခိုးယောင်လေးကိုတကားတဲ့စူးစူးဆက်ဆက်ကလေးနဲ့မှတ်လိုက်လို့မြန်ဒီပေါ်မှာနိုင်ဝက်45မိနစ်တနာရီထိုင်တိုင်းထိုင်တိုင်း3-4တိုင်လောက်ရလိုက်ပြီဆိုရင်တကားတဲ့အဲ့ဒီမိခိုးယောင်လေးကလည်းတကားတဲ့စွတ်စွတ်ပြူပြီးခွေးလာတာပါဝါကုန်းလေးလိုစွတ်စွတ်ပြူပြီးခွေးလာခွေးလာရင်လည်းတကားတဲ့ယောဂီကအဲ့ဒီအာယုံလေးပေါ်မှာပဲတကားထမ်းပြီးတော့စိတ်ကိုပေါ့တကားတဲ့နိုင်ဝက်45မိနစ်တနာရီတနာရီတနာရီခွဲဒီလိုစသည်အပြင် ထိုင်တိုင်းထိုင်တိုင်းလေး3လေးတိုင်း4 5တိုင်းလောက်မြန်ထိုင်တိုင်းတော့အဲ့စွတ်စွတ်ကျူပွေးလာတဲ့ထိုအာယုံလေးကတခါလေးခြေတင်တောက်ပါလာတော့တခါလေးဒီအာယုံလေးကခြေတင်တောက်ပါလာပြီဆိုရင်ဒါဦးဇင်းတို့နမိတ်3မျိုးတည်းမှာအာနာပါနဒီနမိတ်ရတဲ့ကမ္မဋ္ဌာန်းဖြစ်တယ်အဲ့အာနာပါနမှာခုနပြောတဲ့သစ္စာချင်းဝင်တွေလေးကမ္မဋ္ဌာန်းလေးဒီလေတာပရိကမ္မနိမိတ်ခေါ်သလိုခုနညစ်ထက်တဲ့အယောင်လေးဒီလေပရိကမ္မနိမိတ်ပဲအဲ့ကနေဒီခုနကျူးပွေးပြီးတော့တော်တော်လေးကိုဒါဝါခွန်းဆိုင်ကဲဆိုပြူးပြီးတော့ ဝိလာပြီဆိုတော့ဒါကိုတော့ဥက္ကနိမိတ်လို့ခေါ်ပြီးတော့တို့နမိတ်ကလေးကတခါလေပြည်တင်တောက်ပလာပြီဆိုတော့ဒါပရိဘာကနိမိတ်လို့ခေါ်တယ်အဲပရိဘာကနိမိတ်ရောက်ပြီဆိုတော့ဒါဥစဉ်တို့ခုနဒီစိတ်တဝိတုဒ္ဓိမှာပေါ့အ ਨੇ ဆုံးရရမယ်ဥပ္ပစာရသမာဓိဆိုတာဒီမှာစိုက်တာအဲ့တော့အဲ့ခိုင်ကလေးမှာဝင်လေတို့လေးလေးကိုမှတ်နေရင်းနဲ့တခါလေဥပ္ပစာရသမာဓိကိုစိုက်ဥပ္ပစာရသမာဓိကိုစိုက်သွားလို့အဲ့မှာစိတ်ကိုခုနလိုပေါ့တဏှာကြီးတဏှာကြီးတဏှာကြီးစသည်အပြင်တဏှာကြီးဝဲတဏှာကြီးဝဲတဏှာကြီးဒီလိုလေးမြန် မိငါ6ဌာနဒိဋ္ဌံတို့ရပြီဆိုရင်တော့ရေပုံရထိုယောဂီသူတော်ကောင်းဒီဒါဇံကိုလည်းစိုက်နေဇံစိုက်ရင်မစိုက်ရင်ကိုတော့ဒါမလုပ်ရတော့ဘူးဇံငါတွေကိုဆင်ញင်ရတာဇံငါဆင်ញင်လို့ဒါဇံငါတွေတွေ့ပြီဆိုရင်တော့ဇံငါတွေကလည်းပဲဒီမှာမိမိဇံငါဆင်ញင်လို့ဆင်ញင်လို့ရပြီဆိုရင်တော့သူတော်ကောင်းဒီဒါပရမဇံကိုစိုက်တယ်လို့ဒီလိုပြောလို့ရအဲ့တော့ဇံဆိုတာဘာလို့ဇံဆိုတာဘာလို့ဆိုတဲ့လည်းပတ်သက်လို့တော့ဦးဇင်းတို့ဒီဝိတဝိဇ္ဇနာပိဋိတုကဧကဂရာပေါ့ပရမဇံအတွက်ဆို အဲ့တော့ဝိတေဝိဇာရပိတိဒုက္ခဧကဂရဝိတေအာနာပါနာပရိပါကနိမိတ်အာယုံကိုဘောကိုစိတ်ကိုရှေ့ရှုတင်ပေးနေခြင်းသဘောဝိဇာရအာနာပါနာပရိပါကနိမိတ်အာယုံကိုထက်ကထက်ကဒါသုံးသပ်နေခြင်းသဘောဝိတေဝိဇာရပိတိအာနာပါနာပရိပါကအာယုံပေါ်၌နှစ်သက်နေခြင်းသဘောဝိတဝဇရပိတိဒုက္ခအနာပါနာပိပဝနိမိအာယုံကိုဆញ្ញနန္ဒခန္ဓာနေခြင်းသဘောဧကဂရာအနာပါနာပိပဝနိမိအာယုံတစ်ခုရဲ့ပေါ်၌စိတ်ကြောင်နေခြင်းသဘောဆိုတဲ့ဒီ ဇန်အင်္ဂါ၅ပါးပေါ့အဲ့တော့ဇန်အင်္ဂါတွေဒီတစ်ခုစီတစ်ခုစီကိုဦးဇင်းတို့ဒါဇန်အင်္ဂါလို့ခေါ်ပြီးတော့ဒီဇန်အင်္ဂါ၅ပါးရဲ့အပေါင်းအစုကိုတော့ဇန်လို့ခေါ်တာပဲအဲ့တော့ဇန်ဆိုတာဒီဒီဇန်အင်္ဂါ၅ပါးရဲ့အပေါင်းအစုကိုဇန်လို့ခေါ်တယ်လို့ဘယ်လိုလေးလဲတစ်ချက်သဘောကျရအောင်နောက်တစ်ခုကတော့ဦးဇင်းပြောလို့ရှိရင်ဒါငါဆိုတာစိုက်ကြိုက်စစ်စစ်အထူးမြဲမြံရှူဟန်တာမှတ်ရန်ဇံဥခေါ်တံအာယုံတစ်ခုတည်းပေါ်မှာတခါတည်း ရှင်မောရှင်မဲ့စိတ်စတိတိတွေကတကားလေးစူးစူးစိုက်စိုက်နဲ့အာယုံတစ်ခုလေးပေါ်မှာကြာရောက်နေတာကိုဇံလို့ခေါ်တာအဲ့တော့ခုနရှင်နေတောင်းပါရတဲ့နမိတ်လေးရလာရင်ဒါဥပ္ပစာရဇံလည်းဖြစ်နိုင်တယ်လို့ဥပ္ပစာရသမားရိဥပ္ပစာရဇံလည်းဖြစ်နိုင်တယ်လို့တကားလေးဒိဋ္ဌံများလို့ဒါတော်တော်လေးဒိဋ္ဌံလိုက်လို့ဒိဋ္ဌံနိုင်ဒိဋ္ဌံနိုင်5 6ဌာန်နိုင်ရရင်တော့ဒါတကယ်ဇံအစစ်ကိုလည်းပဲအပနာဇံအစစ်ကိုလည်းဒါပြုမြောက်သွားနိုင်တယ်ဒါကတော့အာနာပါနာကိုဒါဦးဇင်းတို့စပြီးတော့ အားထုတ်တဲ့ယောဂီတယောက်အနေနဲ့ဒီလိုမျိုးလေးလေးဒါကြုံရနိုင်ရတော့တွတ်တော့ဒါကယောဂီတိုင်းမှာဒီလိုဖြစ်တယ်လို့ပြောလို့မရအောင်အဲ့တော့တချို့တချို့ယောဂီများကြတော့ခုနဝင်နေထွက်လေးလေးကိုမှတ်အဲ့တော့ဒီနေရာမှာဦးဇင်းတို့ဒါကအောင်မြင်တဲ့ဟာလေးကိုစပြီးတော့ပြောခြင်းကိုဥတည်ပြောတယ်တွတ်တော့တချို့တချို့ယောဂီများမှာအခက်အခဲလေးတွေရှိတတ်တယ်ဘလို့အခက်အခဲလေးတွေရှိတတ်တော့ဆိုတော့ခုနဝင်နေထွက်လေးကိုမှတ်တယ်မှတ်လို့မရဘူးပေါ့ဝင်နေထွက်လေးကိုမှတ်တယ်အချို့ဆိုလို့ရှိရင်ဒါစက္ကန့်ပိုင်းလောက်မိနစ်ပိုင်းလောက်ပဲစိတ်ကိုတည်ထားလို့ရတယ် တခါတဲ့စိတ်ကပြီးလို့ရှိရင်ခုနအာယုံအတွေးအာယုံတွေကိုရောက်သွားတာအာတိတ်ကဖြစ်ခဲ့တဲ့အာယုံတွေအနာကအစီအစဉ်ကြီးဒီလိုအတွေးတွေကရောက်သွားတယ်အတွေးတွေရောက်သွားရင်ဘာလို့ရမလို့အတွေးတွေရောက်သွားရင်ဘာလို့ရမလို့ဆိုတဲ့အခါကျတော့ဦးဇင်းတို့ဒီအာနာပါနကမ္မထံကိုယနေ့မိမိတို့ကအာထုတ်မိတာကသမထကမ္မထံနေနဲ့စပြီးအာထုတ်တာဘယ်ကမ္မထံနေနဲ့အာထုတ်တာသမထကမ္မထံနေနဲ့အာထုတ်တာပါဗျာ ကမ္မထကမ္မထအနေနဲ့အာထုတ်တာဖြစ်တဲ့အတွက်သမထကမ္မထကို အာထုတ်ပြီဆိုရင်ခုနအာယုံတစ်ခုတည်းပုံမှာစိတ်ကိုစူးစူးဆက်ဆိုင်နေထားဖို့လိုတယ်ဒါကိုမိမိတို့ကနားလည်ရအောင်အဲ့တော့အာနာပါနသည်ဦးဇင်းတို့ဒါစတုတ်က၄မျိုးနဲ့ပါတာရခြင်းကမာသတိမရဏတုံးမှာတော့ဦးဇင်းတို့ပထမစတုတ်ကပေါ့ကိုအရှိအတူအစအလဲဆုံးအရှိအတူအစအလဲဆုံးနောက်တကတိမ်မွေ့တယ် ပတ္တံဗယံကာယသင်္ခါရဆိုပြီးတိမ်မွေရေဆိုပြီးတိမ်မွေအောင်နုညံ့နုညံ့တိမ်မွေအောင်ကျင်ကြီးဆိုပြီးဒီလိုအစဉ်၄စဉ်ခေါ်တယ်ဒါကိုပထမစတုတ်ကလို့ခေါ်တယ်နောက်စဉ်တော့ဒုတိယစတုတ်ကတတိယစတုတ်ကစတုတ်ကစတုတ်ကဆိုပြီးဒါတွေရှိတယ်အဲ့တော့ပထမစတုတ်ကစီတော့ဦးဇင်းတို့ဒါကာယ ानु ပတ္တနာဘိုင်းကိုဥတည်ပြီးတော့ဟောတာဖြစ်ပြီးတော့ဒုတိယစတုတ်ကတတိယစတုတ်ကစတုတ်ကစတုတ်ကတွေကတော့ဒါဝိညာဉ် ानु ပတ္တနာစိတ် ानु ပတ္တနာဓမ္မ ानु ပတ္တနာဘိုင်းကိုဒါဥတည်ပြီးတော့ဘုရားရှင်ကြီးဟောတာ အဲ့တော့မိမိကဒီပထမစတုတ်ကထဲမှာစပြီးတော့အာတင့်နေတယ်သမထကမ္မထာပိုင်းကိုလည်းမိမိကအာတင့်နေတာဖြစ်ခဲ့ရင်တော့မိမိနားလည်ရမှာကဝင်လေထွက်လေဆိုတဲ့အာယုတစ်ခုတည်းပုံမှာမိမိထားနိုင်ရင်ဒါမိမိဒီအောင်မြင်မှုရဲ့နည်းသက်အဲ့လိုမဟုတ်ဘဲနဲ့အာယုန်တွေကိုကုကူသွားမယ်ပေါ်တိုင်းပေါ်တိုင်းအာယုန်တွေအတွေးပေါ်လာအတွေးကိုအတွေးတွေးလို့လိုက်မှတ်ခဲ့မယ်ဆိုရင်တော့သမထကမ္မထာကိုမိမိလုပ်နေရမရောက်တော့ဘူးဒါလေးကိုတော့ယောဂီကတစ်ချက်ဒီညမှာတတိချက်သွားရအဲ့တော့ ကောင်းပြီသမထကမ္မထံကိုလုပ်နေတဲ့ယောဂီတယောက်ဖြစ်တဲ့အတွက်ကြောင့်ဝင်လေထွက်လေအာယုံလေးမှာပဲမိမိကအချင်းအများစုကိုကြိုးစားပြီးတော့ဝင်လေထွက်လေအာယုံလေးမှာပဲထားဖို့ဒါကြိုးစားရအဲ့လိုကြိုးစားတဲ့အပိုင်းမှာပေါ့ခုနအတွေ့အတွေ့တွေကိုအတွေ့ပေါ်လာတဲ့သူ့မခန္ဓာကိုယ်ကနာကျင်မှုတွေပေါ်လာတယ်အဲ့ဒီပေါ်မှာလိုက်လိုက်ပြီးတော့မှတ်မယ်ဆိုရင်အဲ့ဒါအာယုံတစ်ခုတည်းပေါ်မှာစိတ်ကမကြောက်ရောက်တော့ဒါကြောင့်မလို့ဦးဇင်းတို့အာနာပါနကမ္မထံကိုစပ်ပြီးတော့အထုတ်တဲ့သူတော်ကောင်းတွေနှလုံးသားထဲမှာစွဲနေအောင်မှတ်ထားရမယ် အချက်တစ်ခုရှိအဲ့ဒါဘာလဲဆိုတော့စစရင်ယောဂီမှာဝင်လေထွက်လေတည်တာငါရဲ့ကမ္မထံအာယုဒါဆွဲဆွဲမြင်းမြင်းမှတ်ထားရအဲ့တော့ဒီလိုမှတ်ထားလိုက်ခြင်းအပြင်ဝင်လေထွက်လေမှာအပါအခြားအခြားအာယုတို့ဒီမိမိကမ္မထံအာယုဟုတ်ပါမလားမဟုတ်ပါဘူးဗျာမဟုတ်ဘူးမဟုတ်လို့ရှိရင်မိမိရဲ့ကမ္မထအာယုံမဟုတ်တဲ့အခြားအခြားအာယုံတစ်ခုကိုမိမိစိတ်ကသွားပြီးတော့ကြာရောက်နေမယ်ကြာရောက်နေမယ်ဆိုရင် မိမိဒီအာနာပါနကမ္မဋ္ဌာန်းကိုအားထုတ်ရလဲမမီတော့အာနာပါနကမ္မဋ္ဌာန်းကိုအားထုတ်ရမမီသလိုအာနာကမ္မဋ္ဌာန်းနဲ့လည်းပြည့်စည်ပြည့်စုံတယ်တနည်းအားဖြင့်အောင်မြင်တဲ့ပုဂ္ဂိုလ်တယောက်ဒါမဖြစ်နိုင်ဘူးဒီလိုတော့မိမိတို့ဘက်ကဒါနားလည်ထားဖို့လိုတယ်အဲ့တော့အာနာပါနကမ္မဋ္ဌာန်းကိုအားထုတ်တယ်အောင်မြင်ပေါက်မြောက်အောင်အာနာပါနကမ္မဋ္ဌာန်းကိုအားထုတ်မယ်ဆိုခုနပြောတဲ့ဝင်လေထွက်လေတည်တာငါရဲ့ကမ္မဋ္ဌာန်းအာယုံပဲလို့စအာတ္တစယောဂီတယောက်ကဒါကိုဆွဲဆွဲမြဲမြဲနဲ့ဒါမှတ်သားထားရမယ် ကောင်းပြီဝင်လေထွက်လေအာယုံလေးကိုမိမိကမိမိရဲ့ကမ္မထအာယုံနဲ့ပဲစွတ်စွတ်မြဲမြဲနဲ့စိတ်ထက်ကနေပြီးတော့ဩဝင်လေထွက်လေမှာအပအခြားအခြားအာယုံတို့ဒီငါရဲ့ကမ္မထအာယုံမဟုတ်ဘူးလို့ဒီလိုလေးစိတ်ထက်မှာဆုံးဖြတ်ပြီးဝင်လေထွက်လေလေးကိုပဲဒါမိမိကရတဲ့လောက်ပြီးကြိုးစားမှတ်ရအဲ့တော့ဝင်လေထွက်လေလေးကိုမိမိကတခါတည်းတထိုင်တည်းမှာရတဲ့လောက်ပေါ့ကြိုးစားမှတ်လို့ခုနအချို့ချို့ခက်ခဲတဲ့ယောဂီတွေမှာဥမာစက္ကန့်ပိုင်းလောက်မိနစ်ပိုင်းလောက်ပဲရတယ်ပြီးရင်စိတ်ကအပြင်ကိုရောက်သွားတယ် ဝင်လေထွက်လေပေါ်မှာစိတ်ကတည်ထားလို့မရဘူးဒီလိုဖြစ်လာရင်တော့ဦးဇင်းတို့ကမလုပ်ရတော့ဘူးဆိုတော့ဒီဒါဝင်လေထွက်လေပေါ်မှာစိတ်ကလေးငြင်းအောင်ဆိုပြီးတော့ကဏ္ဍနာနီးကိုသုံးရတယ်ဗာနီးကိုသုံးရတယ်ကဏ္ဍနာနီးကိုသုံးရပါမယ်ကဏ္ဍနာနီးဆိုတဲ့ရေတွက်တဲ့နီးလေးကိုဒါသုံးရအဲ့တော့ရေတွက်တဲ့နီးလေးကိုသုံးတဲ့အပိုင်းမှာတော့ဦးဇင်းတို့ဒီအာနာပါနကမ္မထံကိုအထုတ်ပြီးဆိုရင်ဦးဇင်းတို့ရေတွက်တဲ့နီးအစဉ်လိုက်တဲ့နီး နောက်တကပုဒ္ဒနာထပ်ပနာဆိုပြီးတော့ဒါလေးတွေရှိတယ်ပေါ့အဲ့ဒီမှာအစာအုပ်ဆုံးပေါ့ရေတွက်တဲ့ခဏနာနည်းကိုမိမိတို့ကစပြီးတော့သုံးလို့ရတယ်အဲ့နည်းကိုသုံးတဲ့အခါမှာလည်းပဲဥစဉ်တော့ရေတွက်ပုံရေတွက်နည်းကိုသာဂရမှာတော့ဒါဒါအမျိုးမျိုးလေးပြထားတာရှိတယ်အဲ့တော့ခြေခံအပြင်ဥစဉ်တို့ဒီမှာယောဂီတယောက်သိရမှာပေါ့ဥပမာစိတ်ကိုဝင်လေတွက်လေအာယုံလေးကိုစပြီးမှတ်သားတဲ့ယောဂီဒီဝင်လေတွက်လေအာယုံလေးပေါ်မှာစိတ်ကပယ်ထားတယ်တတိလေးကတ်ထားပဲကြာကြာတတိကတ်လို့မရဘူးခဏခဏ အပြင်အာယုံတွေကိုစိတ်ကရောက်ရောက်နေတယ်ဆိုရင်ကိုသူတော်ကောင်းဒီကိုဝင်နေထွက်လေကိုခုနပြောတဲ့ရေတွက်တဲ့နေလေးနဲ့ဆာစပြီးတော့သုံးရအဲရေတွက်တဲ့နေသုံးတဲ့အခါမှာတော့ဦးဇင်းတို့ရေတွက်ပုံကတော့ဝင်နေထွက်လေပေါ့ဝင်နေထွက်လေတစ်စုံကိုတစ်လို့ဒီလိုရေတွက်ရတယ်ဝင်နေထွက်လေတစ်ဝင်နေထွက်လေနှစ်ဝင်နေထွက်လေသုံးဝင်နေထွက်လေလေးဝင်နေထွက်လေငါးဝင်နေထွက်လေခြောက်စသည်အပြင်ဒါရေတွက်လို့ရအဲ့လိုရေတွက်တဲ့အခါမှာတော့ငါးတယ်လေမနေရအောင် ငားတန်နေလိုက်လို့ရှိရင်တခါလေခောက်တော့ခောက်ပြန်နေကြီးကြံနေတာပေါ့ကြီးကြံတဲ့အခါကျတော့ဘာဖြစ်တုံးဆိုတော့ဦးဇင်းတို့ဥပမာလေးတစ်ခုစာမပေးထားတာတော့ကြီးကြံတဲ့အထက်မှာ စိတ်ကနေရတဲ့အခါမှာပို့ပြီးတော့မငြိမ်မသက်ဖြစ်တယ်ဥပမာဦးဇင်းတို့အင်မတန်ကြီးမြောင်းတဲ့ဒီနွားခြံလေးတစ်ခုထဲမှာနွားတွေအများကြီးထည့်လာလို့ရှိရင်အဲ့နွားတွေကငြိမ်ငြိမ်နေလို့ရပါမလားငြိမ်ငြိမ်မနေဘူးမငြိမ်သက်တော့ဘူးတခါလေနွားခြံလေးကကျင်းနေနွားတွေကတိတ်များနေတယ်ကြက်တောင်းနေဆိုအဲ့မှာနွားတွေကတခါလေငြိမ်စိမ်မှု မရှိတော့အဲ့လိုပဲတဲ့ဒီရေတွက်တဲ့နည်းကိုသုံးတဲ့အခါမှာယောဂီရောက်ဒီငါးအောက်ကိုယော့ပြီးတော့ဥမာ1 2 3 4 1 2 3 4 1 2 3 4တော့မဟုတ်နဲ့1 2 1 2တစ်နှစ်သုံးတစ်နှစ်သုံးစသည်အပြင်ပေါ့ဝင်နေတွက်လေတစုံကိုဒီလိုရေတွက်နေရင်အဲ့ဒါစိတ်ကတခါလဲပို့ပြီးတော့ကျဉ်ကြက်လာကျဉ်ကြက်လာလို့ရှိရင်ခုနဝင်နေတွက်လေလေးပုံမှာစိတ်ကတတိလေးကပ်ပြီးတော့ဝင်နေတွက်လေတစုံကိုတစ်ဝင်နေတွက်လေတစုံကိုနှစ်ရေတွက်နေပြီမဲ့တခါလဲစိတ်ကကျဉ်ကြက်လာသလိုဖြစ်လာတော့ တခါစိတ်ကမငြိမ်ညာဘူးပို့ပို့ပြီးတော့ဒီဝင်လေထွက်လေအာယုံပေါ်မှာနေတတ်မှုမရတော့တတိကကတ်ထားလို့မရတော့ဒီအတွက်ကြောင့်ဝင်လေထွက်လေကိုငါးထဲလျော်နေပြီးတော့လေရေတွက်ရအောင်ရေတွက်တဲ့နေကိုသုံးကျင်နေသူတော်ကောင်းဒီဟောနောက်တက30ထဲလည်းမကြော်ရဘူးအဲ့တော့30ထဲကြော်လိုက်ရရင်တင်ချာနောက်ကိုစိတ်ကရောက်သွားတယ်ဥမာ71 72 73ဒီလိုနဲ့တချို့သူလို့ရှိရင်50 100 200 300 400ဒီလိုရေတွက်လိုက်တဲ့အခါကျတော့ အမှားမှာဆိုလို့သင်္ချာနောက်ကိုစိတ်ကရောက်နေပြန်တဲ့အတွက်ကြောင့်စိတ်ကပြန့်လွင်သွားပြန်တယ်ဝိကိပါဖြစ်သွားတယ်ပြန့်လွင်သွားပြန်ထို့အတွက်ကြောင့်ရေတွက်တဲ့ဤကိုသုံးတော့မယ်ဆိုတဲ့သူတော်ကောင်းကြီးအခြေခံအပြင်နားလည်ထားမှာရေတွက်တဲ့အခါမှာသင်္ချာကို9ထဲလဲမလဲရဘူး30ထဲလဲမကြော်ရဘူးအဲ့တော့9နဲ့30အတွင်းတော့မိမိကြိုက်နေတဲ့ဒါနံပါတ်မှာမိမိကိုရေတွက်လို့ရတယ် ဦးဇင်းတော်ရေပုံရပါဦးဇင်းတော်ကျေးဇူးတော်ချင်းပေါ့ဆရာတော်ဘုရားကညွန်ကြားခြင်းအရာပေါ့ဒါမဂ္ဂင်၈ပါးကိုပူဇော်တဲ့အနေနဲ့ဒါတိက္ကနေရှိတိက္ကနေရှိဒီဒါဦးဇင်းတို့သင်ပေးတယ်ရှိအဲ့တော့တိက္ကနေရှိတိက္ကနေရှိဒီယောဂီတယောက်ဒီဒါရေတွက်လို့ရတယ်သို့တော်ကနမိမိကြံနေတဲ့သလိုဒါညာဘုံတော်၆ပါးကိုရည်သူပြီးတော့6တိက္ကနေ6တိက္ကနေ6အဲ့တော့မလို့ကနလို့ပေါ့မဂ္ဂင်၈ပါးကိုရည်သူပြီးတော့ရည်မှန်းပြီးတော့လေဒါတိက္ကနေရှိသို့မလို့ ခုံတော်ကိုယ့်ဘာကိုရည်မှန်းပြီးတော့လေတိတ်ကနေကိုယ်တိတ်ကနေကိုယ်လိုရည်တွက်လို့ရတယ်လို့ဒါညာတော်ကိုကိုတော်ကဇေဘာညာတော်ကဇေဘာကိုအာရုံယူပြီးတော့ဒါတိတ်ကနေတစ်စက်တိတ်ကနေတစ်စက်ဒီလိုလည်းပဲရည်တွက်လို့ရအဲ့တော့မိမိကြက်နေတဲ့နံပါတ်ကိုဆိုကြပါစို့ကိုတိတ်ကနေရှစ်တိတ်ကနေရှစ်ကိုရည်တွက်မယ်ဆိုခဲ့တဲ့သူတော်ကောင်းဒီစစာချင်းမှာတော့သူက ခန့်နှင်းနှင်းရည်တွက်တာကပိုကောင်းတယ်ဘယ်လိုရည်တွက်ရလဲခန့်နှင်းနှင်းရည်တွက်ရဘယ်လိုရည်တွက်ရလဲ ခန္ဒီနေရည်တွဲပါမယ်ခန္ဒီနေပေါ့ခန္ဒီနေဆိုတော့ဆိုကြပါစို့ဝင်လေထွက်လေမိမိရှူသွင်းလိုက်တယ်ရှူထုတ်လိုက်တယ်အဲ့ဝင်လေထွက်လေလေးကိုမှန်းမှန်းလေးနဲ့ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်ဝင်လေထွက်လေသုံးဝင်လေထွက်လေလေးဝင်လေထွက်လေငါးဝင်လေထွက်လေခြောက်ဝင်လေထွက်လေခုံးဝင်လေထွက်လေရှစ်ဟောရှစ်ရောက်သွားပြီဆိုနောက်တစ်စုံဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်ဒီလိုဒါတစ်ကနေရှစ်တစ်ကနေရှစ်တစ်ကနေရှစ်ဒီလိုမှန်မှန်လေးရေတွက်ရအောင် အဲ့လိုမမလေးရွတ်တက်လိုက်လို့ရှိရင်စိတ်ကလေးလေးကိုမှတ်သားနေတဲ့အခိုက်မှာပဲတကားလေးတေချာလေးနဲ့တွဲပြီးတော့မှတ်သားရတဲ့အတွက်ကြောင့်စိတ်ကအပြင်ကိုဒါမရောက်တော့ဘူးပေါ့အပြင်ကိုအရောက်နေသွားတယ်။ဒါနဲ့ပတ်သက်လို့တော့ဦးဇင်းတို့နောက်တစ်ခုကတော့နားလည်လွယ်အောင်လို့ပေါ့။ဥပမာစကြောင်ဆိုဝင်လေထွက်လေကဦးဇင်းတို့30စက္ကန့်ဖြစ်တယ်ဆိုကြဆိုဝင်လေလေးက30စက္ကန့်ဖြစ်တယ်ထွက်လေလေးက30စက္ကန့်ဖြစ်တယ်ဆိုကြဆိုဥပမာပြောတယ်။အဲ့လိုဖြစ်တဲ့အခါမှာ ဆိုကြမလို့ဝင်လေက3စက္ကန့်ပြည့်နေကိုကတိလိုက်တာကဥမာပထမ10စက္ကန့်မှာသိရင်သိမယ်သို့မဟုတ်ဒုတိယ10စက္ကန့်တတိယ10စက္ကန့်မှာသိဆိုကြမလို့ပထမ10စက္ကန့်သိတယ်ဝင်လေလေးရဲ့ပထမ10စက္ကန့်ကိုသိတယ်ကျန်တဲ့ဒုတိယနဲ့တတိယ10စက္ကန့်ကိုကိုကမသိနိုင်ဘူးမသိနိုင်ဘူးဆိုတာအဲ့ဒီအချိန်မှာကိုကဘေးအာရုံလေးကိုတခါလေစိတ်ကအခွင့်အရေးလေးရသွားတယ်ပထမတစ်ချိန်လေးသိပြီးတာနဲ့အချိန်မှာနောက်ဈားထဲမှာအခွင့်အရေးလေးရပြီးကျန်တဲ့အာယုံကိုယူနေတတ်ပြန်။ဟောနောက်တခါ ထွက်လေပါလေတို့တူပဲပထမတစ်ချက်သို့မဟုတ်ဒုတိယတစ်ချက်ပေါ့ဒါလေးကိုသိပြီးကျန်တဲ့ဥမာဒုတိယစက္ကန့်တတိယဘေးအာယုံကိုစိတ်ကရောက်နေသွားတဲ့အဲ့လိုရောက်နေပြန်ရင်လည်းပဲဝင်လေထွက်လေကိုရေတွက်တဲ့နည်းလေးကိုတော့တုံ့မှတ်နေပြီပဲစိတ်ကတခါလဲဘေးအာယုံလေးတွေမှာရောက်ရောက်နေတတ်ပြန်ဒါကြောင့်မလို့ဝင်လေထွက်တွေကိုရေတွက်တဲ့အခါမှာဒါတခါလဲဒီလိုစစားခြင်းပေါ့ဝင်လေထွက်လေးတစ်ဝင်လေထွက်လေးနှစ်တို့ဒီလိုရေတွက်နေုံနဲ့မရဘူးဆိုရင်ဒါနောက်တနည်းပြောင်းပြီးတော့အသုံးလို့ရတယ် အဲ့တော့ဝင်လေထွက်လေကိုရေတွက်ခြင်းအပြင်နဲ့စစချင်းရေတွက်ခြင်းအပြင်ရေတွက်နေရတဲ့ပထမအချက်ကလေးမှာဝင်လေထွက်လေကိုသိတယ်သိနေတဲ့အချိန်မှာပဲကိုကရေတွက်လိုက်တဲ့အတွက်ကြောင့်ဒုတိယစက္ကန့်တတိယစက္ကန့်လောက်ကိုကရောက်သွားမယ်တစ်လို့ရေတွက်လိုက်ရဲ့ဒါဆိုလို့ရှိရင်ဝင်လေထွက်လေကိုတခါနဲ့မိမိကနောက်ရောက်သင်္ချာလေးနဲ့တွဲပြီးသိသွားတဲ့အတွက်ကြောင့်စိတ်ကဘေးအာရုံကိုအယောက်နေပြီးတော့တမာရီမြင်မြင်ဖြစ်တယ်ပေါ့တမာရီဖြစ်လို့ရတယ်ဒါကြောင့်မလို့လေရေတွက်တဲ့နေ့ကိုသုံးရသို့တော့ခုလိုပေါ့ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်ဒီလိုလေးရေတွက်နေုံနဲ့တွင် စိတ်ကမငြိမ်သက်ပါဘူးဆိုရင်တော့အဲ့ဒီယောဂီမျိုးအတွက်တော့တခါထပ်ပြီးတော့ကိုယ်စင်းရေတွက်တဲ့နေ့လေးကိုပြောင်းသုံးရအဲ့တော့ပထမတခါကိုပထမနေ့လေးကိုပြန်ပြောမယ်ပေါ့ပထမရေတွက်တဲ့နေ့ဒီဝင်လေထွက်လေးတစ်ဝင်လေထွက်လေးနှစ်နဲ့ဒီလိုရေတွက်အဲ့လိုရေတွက်လို့မှစိတ်ကမငြိမ်ပါသေးဘူးဆိုရင်နောက်ထပ်တနည်းပြောင်းသုံးရအဲ့ဒါကဘယ်လိုသုံးရလဲဆိုတော့ကိုယ်စင်းတို့ခတ်ဒီဝင်လေထွက်လေလေးကိုပေါ့လေဒါ ဦးဇင်းတို့စာကတော့ဘာပြောလို့ဆိုတော့ကဘာချင်းတဲ့လူတယောက်ကဘာချင်းတဲ့လူကလိုက်တယ်ချင်းပြီးတော့ဟိုဘက်ကိုလောင်းလိုက်တယ်ပေါ့တင်းတောင်းတဲ့ကိုကဘာထည့်ပြီးတောင်းလိုက်တယ်တစ်နောက်တစ်ခါပြန်ချင်းနေတယ်ချင်းနေတဲ့အထိသူကဒါတစ်ကတစ်ပဲနောက်တစ်ခါလောင်းပြီးမှနှစ်တို့ဒါပြန်ပြီးတော့ရေတွက်တယ်အဲ့လိုပဲဦးဇင်းတို့ဝင်လေထွက်တွေကိုလုပ်တဲ့အခါမှာဟိုမှာဝင်လေထွက်တွေကဟိုလား30စက္ကန့်40စက္ကန့်ဖြစ်နေတယ်ဆိုရင်ကိုကဝင်လေရှူးသွင်းလိုက်တယ်အဲ့မဆုံးမချင်းပေါ့ဝင်လေမဆုံးမချင်းမှာတေးတေးတေးတေးထွက်လေပြန်ပြီးတော့ရှူးထုတ်လိုက် တိတိတိတိအဲထွက်လေဆုံးသွားမှာပဲကိုကရက်ပြီးနောက်တစ်စုံပြန်ပြီးရှူသွင်းတယ်နှစ်နှစ်နှစ်နှစ်အော်အဲ့ကနေပြီးတော့တခါလေးပြန်ပြီးတော့ရှူထုတ်လိုက်တယ်နှစ်နှစ်နှစ်နှစ်အော်နောက်တစ်စုံဝင်နေထွက်လေဝင်နေရှူသွင်းလိုက်တယ်3 3 3 3အော်နောက်တစ်ခါပြန်မှုတ်ထုတ်လိုက်တယ်3 3 3 3နောက်တစ်စုံရှူသွင်းလိုက်တယ်4 4 4 4နောက်တစ်စုံရှူထုတ်လိုက်တယ်4 4 4 4ဒီလိုနဲ့ပေါ့ဝင်လေမှလည်းတိတိတိတိထွက်လေမှလည်းတိတိတိတိဝင်လေမှလည်းနှစ်နှစ်နှစ်နှစ်ထွက်လေမှလည်းနှစ်နှစ်ဒီလိုကဏ္ဍကို ခက်စိတ်စိတ်ကြီးလိုက်ပြီးရေတွက်ပြန်ရင်လည်းပဲသိပြီးစိတ်ပြန့်လွင့်မှုများနေတဲ့သူတော်ကောင်းအတွက်တော့အဲ့ဒါဒီအင်္ဂဓမ္မအထောက်အကူပြုတယ်။ဒါကြောင့်မလို့ရေတွက်တဲ့နည်းကိုပုံမှန်တစ်ကနေပြီးတော့ရှေ့တည်တဲ့ရေတွက်နိုင်သူအခုလိုပေါ့ဝင်လေတိုင်းထွက်လေတိုင်းမှာကဏ္ဍကိုရသလောက်ကြီးခံများများလေးချပြီးတော့ရေတွက်တဲ့နည်းကိုလည်းဒါသုံးလို့ရတယ်ပေါ့။ဒီလိုနဲ့သုံးလိုက်လို့ရှိရင်လည်းဒီလိုရေတွက်တဲ့နည်းလေးကိုသုံးလိုက်လို့မိမိကစိတ်ကလေးကတော်တော်လေးငြိမ်သွားပြီဆိုရင်တော့လေသူရေတွက်တဲ့ သင်္ချာကိုလွတ်ပြီးတော့ဝဏိတလိလေးကိုပဲတောကြောင်မှတ်နေတယ်ထိုသူတော်ကောင်းဒီခုနတိုးသူလိုပေါ့ဒီစုပ်ပန်တပ်ပါရကလည်းညမယ်အတိတ်ကအကြောင်းလေးတွေကလည်းကောင်းခဲ့မယ်ဆိုထိုသူတော်ကောင်းတွေလည်းထိုစင့်မှာပဲခုနနမိတ်အစဉ်စဉ်တွေကြောင်းပြီးတော့နောက်ဆုံးတော့ဥပ္ပဇ္ဇရသမာဓိကနေအပ္ပနာသမာဓိဆိုတဲ့ဇန်သမာဓိအကြီးဒါစိုက်သွားနိုင်တယ်ပေါ့ဒါကဒါဒီလိုယောဂီတွေလည်းရှိနိုင်တယ်နောက်သူတွေမကဘဲနဲ့တခါတည်းဒီလောက်တွေမရတဲ့ယောဂီမှလည်းပဲနမိတ်မပေါ်ဘူးရေတွက်တဲ့နေကို ရေတွက်နီးတွေနဲ့စေကိကတော့ငြိမ်ပါတယ်ငြိမ်လို့ရေတွက်တဲ့နီးတွေကိုလွတ်ပြီးတော့ဝင်တွက်လေးတွေကိုစွစွစက်ဆိုင်တွေမှတ်နေပြီမယ်နမိမရဘူးတနာရီနှစ်နာရီနဲ့ထိုင်ထိုင်နေဝင်တွက်လေးတွေကိုလည်းတနာရီလောက်တနာရီကိုလောက်စက်တိုင်းမှတ်နေနိုင်ပြီမယ်ဒါသမာဓိကအသားမတည့်သေးဘူးဆိုရင်တော့ဒုသူတော်ကောင်းဒီရှေ့ကိုတဆင့်တက်ပြီးတော့ဒုဝင်တွက်လေးလေးကိုအစီအတူကိုပြောင်းပြီးတော့ရှုရတယ်အဲ့ဒီဘိုင်းကိုတော့ဦးဇင်းတို့ဒီနေ့ချိန်ကလည်းပြည့်ပြီဆိုတော့အဲ့ဝင်လေထွက်လေဒုတိယပြီးတော့ပေါ့ အရှိအတူပြောင်းရှုတဲ့အပိုင်းကိုတော့နောက်တစ်ပတ်မှာပဲဦးဇင်းတို့ဆက်ပြီးတော့တော့ကြရအောင်ဒီနေ့တော့ဒီမှာပဲဒါအဆုံးသတ်ပြီးတော့မိမိတို့ဒီအလုံးသောသူတော်ကောင်းတွေဒီဝိတ္တုဒီခုနှစ်ပါးကိုငါတို့အစဉ်တိုင်းကျင့်ရမှာဖြစ်ပြီးတော့ဒီတော့ဝိတ္တုဒီကနေမိမိတို့ကျင့်ပြီးတဲ့အခါစိတ်တော်ဝိတ္တုဒီဖြစ်ရတဲ့ဒီသမထကမ္မထန်တွေကိုငါတို့တကယ်ကျင့်ကြံကြိုးကိုအထောက်ရမှာဖြစ်တယ်အ ਨੇ ဆုံးပဇ္ဇရာတမာတိတော့ဒီမိမိတို့ရပါမှယုတ်ဒီနန်းတွေကိုတင့်တက်ပြီးသိနိုင်မြင်နာဖြစ်ပြီးတော့ တို့ယုတ်ဉာဏ်တွေကိုသိနိုင်မြင်နိုင်ပြီးမှတို့ယုတ်ဉာဏ်ဓမ္မသင်္ခါရတွေရဲ့အကြောင်းတရားအကျိုးတရားတွေကိုသစင်တက်ကသိပြီးတော့တို့ယုတ်ဉာဏ်ဓမ္မသင်္ခါရတွေနဲ့တကွာအကြောင်းတရားအကျိုးတရားတွေရဲ့လက္ခဏာရေးသုံးဏ်ကိုမိမိတို့တွင်တွင်ချင်းဥပဒနာသင်ပြီးရှုနိုင်တဲ့အစဉ်ရောက်ငါတို့ကြိုးစားမယ်လို့ဒီလိုသဘောကျနှိမ့်ချိုက်ပြီးတော့ကိုယ်စီကိုယ်စီဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုကြည်ညာကြိုးကိုအားထုတ်နိုင် ဉဏ်ပူဉဏ်ကိုစိုက်တဲ့အထိကျင့်ဉဏ်ပြုဖို့အထောက်နိုင်တဲ့သူတော်ကောင်းများဖြစ်ကြကုန်ရာတည်းသာဓုသာဓုသာဓုပါဗျာမိမိတို့ရောက်စေကမ္မထာများကိုပြည့်စုံပြုဖို့အထောက်ကြရဖြစ်ဒီကမှာဝိပဿနာပိုင်းကို ရောက်နေတဲ့သူတော်ကောင်းများရှိခဲ့ရင်လေ ဝိပဿနာဒါရှုပွားခြင်းဝိပဿနာနေရာတွေကိုဆက်လက်ပြင်ပြန်ကြိုးပမ်းပွားများအထောက်ကြပါအကယ်၍သမထပိုင်းတွေကိုရုပ်ပိုင်းတွေနာမ်ပိုင်းတွေကိုကြောက်နေတဲ့သူတော်ကောင်းများရှိခဲ့တဲ့သူရုပ်ကမ္မဋ္ဌာန်းနာမ်ကမ္မဋ္ဌာန်းတွေကိုမိမိပွားများစေတဲ့အတိုင်းဆက်လက်ရှုပွားသုံးသပ်ကြပါအဲအလိုမှမလို့ကနသမထကမ္မဋ္ဌာန်းပိုင်းမှာရှိနေတဲ့သူတော်ကောင်းများဒီတဲ့မိမိပွားများအထောက်ကြဖြစ်တဲ့ ဒါသမထကမ္မဋ္ဌာန်းတွေကိုဆက်လက်ပြီးစူးစမ်းပွားများအထောက်ကြပါအဲခုမှစပြီးတော့အသင့်မဲ့သူတော်ကောင်းများဖြစ်ခဲ့ရင်တော့အခုဦးဇင်းတို့ပြောခဲ့တဲ့အာနာပါနကမ္မဋ္ဌာန်းကြီးပွားပုံလေးကိုဒါစုပွားပုံလေးအတိုင်းပေါ့လေဒါစူးစမ်းပြီးတော့အာညမှာတော့ဦးဇင်းတို့ပြီးခဲ့တဲ့ပါကမေတ္တာကမ္မဋ္ဌာန်းကိုအဆောင်အရှောက်အနေနဲ့ ဘယ်ကမ္မထန်တွေကိုပဲအာထုအာထုလက်သုံးကမ္မထန်အနေနဲ့ဘယ်ကမ္မထန်ကိုပဲအာထုအာထုအဆောင်ကြောက်ကမ္မထန်အနေနဲ့မေတ္တာကမ္မထန်အာထုပုံလေးကိုသင်ကြားပေးခဲ့တော့ဒီဘက်မှာတော့အလုံးတော်သူတော်ကောင်းတွေအတွက်ထိုအဆောင်ကြောက်ကမ္မထန်တွေကဗုဒ္ဓနုတ္တိကမ္မထန်တွေကိုဒါအဆောင်ကြောက်ဖြစ်တဲ့ဘေဘုံဘပန်ဗနိလာအဖြစ်ထုတ်ရမယ်ဆိုတာလေးကိုဒါဒီဘက်မှာသင်ကြားပေးပါမယ်။အောင်ပြီအဲ့တော့ ဗုဒ္ဓနုတ္တိကမ္မထံကိုပွားများအထုတ်ခြင်းနဲ့သူတော်ကောင်းသည်ဥစွာပထမဘုရားကုံတော်ဒါကိုတော့မိမိတို့ကနော်ရထားဖို့လိုတာပေါ့အဲ့တော့ဘုရားကုံတော်ကိုးပါးကတော့တို့တက္ကကြီးတွေတက္ကမကြီးတွေတာယာပြီးသားဖြစ်တယ်တရဟံဓမ္မသံဗုဒ္ဓောဝိဇာသရဏသံပန္နောသူကတော လောကဝိတုမနုဒရောပုရိသဓမ္မတာရတိတထာဒေဝမနုဿာနံ ဘုဒ္ဓဘဂဝါဆိုပြီးဒီကုံတော်ကိုးပါးဒီကုံတော်ကိုးပါးလေးကိုတော့မိမိတို့ကဒါရထားရဖြစ်ရထားတဲ့အပိုင်းမှာလေပါဠိလိုပဲယူဆယူဆဒါပေမဲ့ဗမာလိုအတိတ်ပဲလေးတော့မိမိတို့ကနားလည်ထားဖို့လိုတယ်အဲ့တော့ဆိုကြပါစို့အရဟံလို့နားလည်လို့အောင်ကတ်တူဘာသာပြန်မယ်အရဟံကိလေသာညစ်ခြင်းမှာကင်းဝေးစင်ကြယ်တော်မူ၍ဒုလပြမတတ္တဝါတို့၏ဟူခြင်းကိုယော ပူဇော်သူကိုခံယူတော်မူထိုက်ပါပိတတော်မြတ်စွာဘုရားဓမ္မတံဘုဒ္ဓောဆရာမကုတရားမူညာဖြင့်နေရာဓမ္မပါမြတ်တရားကိုကောင်းစွာတည်တည်သိမြင်တော်မူပါပိတတော်မြတ်စွာဘုရားဝိဇာသရဏတမ္မနောဝိဇာသုံးပါးဝိဇာ7ပါးသရဏ35ပါးတို့နှင့်ပြည်စုံတော်မူပါပိတတော်မြတ်စွာဘုရားသူကတော်ကောင်းသောစကားဘုဒ္ဓသုတော်မူတတ်ပါပိတတော်မြတ်စွာဘုရား လောကဝိတုလောကသုံးပါးကိုသိမြင်တော်မူပါ၏တတော်မြတ်စွာဘုရားနုဒရောပုရိသဓမ္မတာရတိအတုမကြီးမြတ်ကြီးကြီးမရင်ကြီးတော်လူယောက်ျားနဲ့ယောက်ျားတိတန်ယောက်ျားတို့ကိုယင်ကြီးတိမ်မွေအောင်ဆုံးမတော်မူတတ်ပါ၏တတော်မြတ်စွာဘုရားတထာဒေဝမနုဿာနဲ့လူနဲ့ပြမတတဝါသူဤဆရာတစုဖြစ်တော်မူပါ၏တတော်မြတ်စွာဘုရားဘုရားသစ္စာလေးရတရားမြတ်ကိုကောင်းစွာသင်တင်သိမြင်တော်မူပါ၏တတော်မြတ်စွာဘုရား ဂဝါဣတရိယဓမ္မယတတိတိကာမပိယတဟုဆိုသောဘုံတော်၆ပါးနှင့်ပြည့်စုံတော်မူပါဝိသသောမြတ်စွာဘုရားလို့ဒီလိုဘုံတော်၉ပါးကိုဒါအဓိပ္ပာယ်ကိုသိလျက်နေမိလို့ဘုံတော်၉ပါးကိုဥဒ္ဓမမနော်ရထားဖို့လူတွေအဲ့လိုရမိတဲ့အခါမှာအဆောင်ကြောင့်အနေနဲ့ပွားများအထုတ်တော်မယ်အဆောင်ကြောင့်ကမ္မဋ္ဌာန်းအနေနဲ့ဘုရားကိုပွားများအထုတ်တော်မယ်ဗုဒ္ဓနုတ္တိကမ္မဋ္ဌာန်းကိုအထုတ်တော်မယ်ဆိုတဲ့သူတော်ကောင်းဒီမိမိက စိတ်နှလုံးကိုအေးချမ်းစေပြီးမိမိတဏ္ဍမှာတရားတရားကိုဖြစ်ပေါ်စေတယ်။ဗုဒ္ဓယုံွားတော်ဇေဒီတော်စင်တုတော်ဒီလိုတစ်ခုခုကိုမိမိကအာယုံယူရတယ်ပေါ့။အဲ့တော့ဆိုကြပါစို့မိမိတို့ကဟိုခြေကုံဇေဒီတော်ကြီးကအာယုံခြေကုံဇေဒီတော်ကြီးကိုအနမတရားတရားကိုလည်းဖြစ်စေတယ်စေတလုံးကိုလည်းအေးချမ်းစေတယ်ဆိုတာခြေကုံဇေဒီတော် အတုမောမာမျက်မူဤသူမောမိမိတို့အိမ်မှာကိုဒီသာကိုွယ်ထားတဲ့ဒါဗုဒ္ဓရုပ်ပွားတော်ရှိရင်ရှိမယ်စင်တုတော်ရှိရင်ရှိမယ်အဲ့လိုသစုစုပေါ့မိမိရဲ့နှလုံးကိုအေးချမ်းပြီးတော့ဒါတရားကိုဖြစ်စေတယ်ဒါရုပ်ပွားတော်ဇေဒီတော်စင်တုတော်တခုခုအရင်အာယုံယူရအဲ့လိုအာယုံယူပြီးတော့ဗုဒ္ဓနုတ္တိကမ္မဋ္ဌာန်းကိုစီးပြန်ခြင်းသူတော်ကောင်းရဥစ္စာပတ္တမပုံတော်လေးမှာဂုံတော်ကိုတင်ပြီးတော့ပွားများရတယ် အဲ့တော့ပုံတော်လေးကိုအာရုံယူထားတယ်ဆိုကြပါစို့ဇေဘုံဇီရီတော်ကိုအာရုံယူတယ်ဆိုတဲ့သူတော်ကောင်းအနေနဲ့ဇေဘုံဇီရီတော်ကြီးကိုအာရုံယူပုံတော်လေးကိုအာရုံယူပြီးတခါတဲ့ဂုံတော်ကိုခုနအတိတ်ပဲကိုတည်တည်နဲ့အရဟံသမ္မာသမ္ဗုဒ္ဓောဝိဇာသရဏသမ္မနောသူကတောလောကဝိတုအလောတော်ပုရိသဓမ္မသာရတိတထာဒေဝမနုဿာနံဘုဒ္ဓောဘဂဝါဒီလိုပုံတော်ကိုပါဠိကိုအစဉ်အတိုင်းပွားများရ ပွားများတဲ့အခါမှာတော့ဘလောက်လောက်ပွားများရမလဲဆိုရင်တော့ဦးဇင်းတို့တန်ငါးကောက်အခေါက်20လောက်အဲ့ဒါပုံတော်လေးကိုအာရုံယူပြီးတော့ဂုံတော်၉ပါးလုံးကိုပွားများရအဲ့လိုဂုံတော်၉ပါးလုံးကိုပွားများလိုက်လို့ဒါ10 15ကောက်အခေါက်20လောက်ရောက်ပြီရပြီဆိုတဲ့သူတော်ကောင်းကြီးအဲ့ဂုံတော်၉ပါးကမိမိကြိုက်နေတဲ့ဂုံတော်လေးတစ်ခုကိုရွေးချယ်ရတယ် တော့ဆိုမိမိကအရန်ဂုဏ်တော်ကိုကြိုက်နေတဲ့ဒါတဦးနဲ့တူတော့မတူညီနိုင်ဘူးပေါ့အဲ့တော့မိမိကြိုက်နေတဲ့ဂုဏ်တော်လေးတခုကိုရွေးချယ်မိမိကအရန်ကိုနှစ်သက်တယ်ဆိုအရန်ဂုဏ်တော်လေးကိုရွေးချယ်အသိတွေကိုသိတဲ့အနေနဲ့အရန်ဆိုပါဠိလိုလေးယူလိုက်တိုင်းယူလိုက်တိုင်းကိလေသာညီခြင်းမှာကင်းဝေးစင်ကြယ်တော်မူ၏လူနဲ့မြမတတဝါတို့၏ဟူခြင်းကိုရောပူရောသူကိုခံယူတော်မူထိုက်ပါဝိထတော်မြတ်စွာဘုရားလို့အဲ့လိုဂုံတော်ရဲ့အတိတ်တွေကိုသိလျက်နဲ့မိမိကြံ့နေတဲ့ဂုံတော်လေးတစ်ခုကိုပဲရွေး အကြောင်းကတော့မိမိကတမာရီထူထောင်နေတဲ့အခိုက်ဖြစ်တဲ့အတွက်ကြောင့်တမာရီဖြစ်ရဲ့အတွက်ဂုံတော်၉ပါးလုံးကိုပွားများအထုတ်နေမယ်ဆိုရင်စိတ်ကဂုံတော်၉ပါးလုံးကိုစိတ်ရောက်တဲ့အတွက်ကြောင့်တမာရီအဖြစ်နေတယ်အဲ့အတွက်ကြောင့်ဂုံတော်လေးတစ်ခုမိမိအကြိုက်နဲ့တဲ့ဆုံးဂုံတော်လေးတစ်ခုကိုရွေးချယ်ပြီးတဲ့အခါအဲ့ဂုံတော်လေးတစ်ခုကိုပဲပုံပေါ်မှာအာယုံပြုပြီးဂုံတော်လေးကိုထားတဲ့အတိတ်ပဲတိကျပွားများအရဟံအရဟံအရဟံအရဟံနဲ့ပွားများ ပွားများလို့တော်တော်လေးပွားများလိုက်လို့ရှိရင်တော့အကယ်၍များဓမ္မရိကမြန်မြန်ဖြစ်တဲ့သူတော်ကောင်းများဖြစ်ခဲ့ရင်တော့ဒီကရဲပုံတော်လေးကပျောက်ပြီးတော့ဂုံတော်တက်တက်ပဲဒီကရဲစိတ်ကရောက်သွားတယ်။အဲ့ဒါဆိုရင်လည်းပဲအဲ့ဒါသိပြီးတော့ကောင်းတယ်။အဲ့ဒီသူတော်ကောင်းကပုံတော်ကိုပြန်မရှာနဲ့တော့အဲ့ဂုံတော်လေးမှာပဲစိတ်ကရောက်ပြီးငြိမ်နေပြီးအဲ့ဂုံတော်လေးတစ်ခုခုပဲဒီကရဲအဲ့ဒါအဲ့ဒါအဲ့ဒါတက်ပြီးတော့ပွားများလာ။ဘယ်လိုမှမဟုတ်လို့ ဘုံတော်ကိုပွားများလို့ရတယ်ဆိုတော့အဲ့တိုင်းဒီပွားများလောက်လောက်ပွားများရမယ်ဆိုတော့ဦးဇင်းတို့10မိနစ်15မိနစ်လောက်ပွားများအဲ့လို10မိနစ်15မိနစ်လောက်ပွားများလို့ဒီချင်းခုနဗုဒ္ဓနုဒတိရဲ့အစွမ်းရင်ကြောင့်မိမိစိတ်ကတခါလေးကြည်လင်းပြီးတော့အေးချမ်းလာစိတ်လေးကကြည်လင်းပြီးအေးချမ်းလာပြီဆိုတဲ့အခါကျတော့ဒါအစွမ်းကြောင့်နေနဲ့ဗုဒ္ဓနုဒတိကမ္မဋ္ဌာန်းကိုမိကပွားများပြီဒီလိုသဘောကျပြီးတော့ငါ့ရဲ့စိတ်ဒီငါလက်သုံးကမ္မဋ္ဌာန်းကိုပွားများဖို့ရန် အစဉ်နဲ့ပြင်ဆင်ပြီးသားလည်းဖြစ်ပြီလို့ဒီလိုသဘောကျနှစ်ချိုက်သူဗုဒ္ဓနောက်သတိကမ္မဋ္ဌာန်းကို7မိနစ်15မိနစ်လောက်ပွားများပြီးတဲ့နောက်မှာမိမိရဲ့လက်သုံးကမ္မဋ္ဌာန်းဖြစ်တဲ့ဥမာအာနာပါနကိုအထုတ်နေတဲ့သူတော်ကောင်းပြင်နဲ့အာနာပါနကမ္မဋ္ဌာန်းတွေကိုဆက်ပြီးအထုတ်အခြားခြားသမထကမ္မဋ္ဌာန်းတွေကိုအထုတ်နေတဲ့သူတော်ကောင်းပြင်နဲ့အခြားခြားသမထကမ္မဋ္ဌာန်းတွေကိုဆက်လက်ပြီးတော့ပွားများအထုတ်ယုတ်ဒိဏန်တွေကိုပွားများအထုတ်တဲ့သူတော်ကောင်းဖြစ်တဲ့ယုတ်ဒိယုတ်ကမ္မဋ္ဌာန်းအထုတ်တဲ့ပုဂ္ဂိုလ်ကယုတ်ကမ္မဋ္ဌာန်းကိုဆက်လက်အထုတ်နံကမ္မဋ္ဌာန်းကိုပွားများအထုတ်တဲ့ဖြစ်တဲ့ပုဂ္ဂိုလ်က နံကမ္မထံကိုဆက်လက်ပွားများအပ်တို့ပရိသသမုပ္ပတ်ပိုင်းကိုရောက်နေတဲ့သူတော်ကောင်းများဖြစ်ကြတဲ့သူပရိသသမုပ္ပတ်စုွက်တွေကိုဆက်လက်ပြီးတော့တောင်းတဆက်တဲ့စုွက်တွေကိုဆက်လက်ကြိုးစားအပ်တို့ဝိပဿနာပိုင်းကိုရောက်နေတဲ့သူတော်ကောင်းဖြစ်နေတို့ဝိပဿနာလေးကိုဆက်လက်ပြီးတော့ကြိုးစားပွားများအပ်တို့ခြင်းအပ်တို့လို့ရပြီတို့ကဲ့သို့မိမိတို့ရဲ့လက်သုံးကမ္မထံကိုဒါအဆောင်ရောက်ကမ္မထံဖြစ်တဲ့ဗုဒ္ဓနုတ္တိကမ္မထံကိုအားထုတ်ပြီးတော့10မိနစ်15မိနစ်လောက်ကြာတဲ့နောက်မှာမိမိတို့ရဲ့လက်သုံးကမ္ တန်ကိုဆက်လက်ပွားများအားထုတ်နိုင်လို့နိုင်ရရှိပြီဆက်လက်ပွားများအားထုတ်ကြပါဦးတို့